ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်30ရက်12လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဥတ္တရလူလင်ဥပမာပြဝိပဿနာအားထုတ်နည်းတရားတော်ရှင်ကွာတဲ့မကြပါဘူးတဲ့နိဗ္ဗာန်ဘက်ဖို့မြို့ဆိုတဲ့ဥစ္စာဟာမရောက်မရှိပါဘူးဒီငါအချင်းချင်း ဟောပါမယ်ဆိုပြီးဒီကာလဘုရားသခင်ကရုဏာဥပဒနာကျင့်ကြုတ်ခေါ်တဲ့နေရာဌာနတရားဓမ္မတွေဥပဒနာလုံးလုံးစပုဂ္ဂိုလ်များလုံးဆဲပုဂ္ဂိုလ်များနောင်လို့အထက်တရှင်မြန်တယ်ဆိုတဲ့ပုဂ္ဂိုလ်များဒီတလုတ်သေးနဲ့ပဲကိစ္စပြီးပါတယ်လို့ဘုရားကတောင်းခံတယ်အဲ့ဒါကြောင့်အထူးကိစ္စပြီးဘုန်းကြီးတရားဓမ္မတွေက မနေ့ကပြောခဲ့တာမှတ်ပြီးဒီကလာဩဖြစ်ပြမတွေ့သေးဘုရားမပွင့်သေးပါကလားမနေ့ကစကားကလေမှန်ပါဖြစ်ပြမတွေ့သေးလို့ရှိရင်ဘုရားမပွင့်ဘုရားပွင့်တယ်လို့ကိုယ်သဏ္ဍာန်မဆိုရိုက်သေးပေါ့ဗျာမှန်ပါအဲ့ဒါကြောင့်ဓမ္မတို့နိဗ္ဗာန်ရောက်ကြောင်းတရားကောင်းဟာဖြင့်ဝိပဿနာဖြစ်ပြအလုပ်ဟာဖြင့်ဒါလူရင်းအလုပ်ဆိုတာသေချာမှတ်ပါမှန်ပါ အဲ့ဒီတော့ရှင်းဥစွာပရိစ္ဆေသမုပ္ပါကလေးကမပါဘဲနဲ့ဟောလို့မဖြစ်လို့ပရိစ္ဆေသမုပ္ပါလန်ခဲပြီးဒီကလာဒကာဓမ္မတွေရှင်းဘင်းကနှတ်ထောက်ပါဦးတဲ့ကိုယ်တဏ္ဏဖြစ်တဲ့ဖြစ်စဉ်သိပြီးမှကိုရှုတဲ့ဉာဏ်နဲ့တဲ့အောင်လို့ဒီနေ့သေးသေးချာချာပဲဒကာဓမ္မတွေမရှိတာမရှိရအောင်ဘုရားသခင်ကိုရမကြီးဟောတာကိုပြိဿသမုပ္ပါရှေ့ဘိုင်းကနေပြီးပြီးတော့မှဥပဒနာအကျဉ်းချုပ် ဒီလိုရှိရတယ်ဆိုတာဘုရားခင်ကိုရမကြီးဟောတဲ့တွေ့အလုံးကဓမ္မတွေအလုံးကျေးဇူးများမဲ့ဖြစ်ကိုမြင်လို့တရားကိုထုတ်လာသည်လို့မှတ်ချက်စမ်းပါနော်မှန်ပါတရားဓမ္မတွေမှာမျက်လုံးရှိတယ်မသေးခင်မျက်လုံးဆိုတဲ့မျက်လုံးရုပ်ခရရှိဒီမျက်လုံးတွေကမဖွင့်မလဲမနေနိုင်ဘူးမပိတ်ဖဲလဲမနေနိုင်ဘူး မောင်နိုင်တို့ကိုမြင့်တို့ဒီတိုင်းပေါ့နော်မှန်ပါမဖွင့်မဲမပိတ်ဖဲနေလို့ရကြရင်မရပါဘူးမရတော့မျက်လုံးဆိုတော့ဖွင့်လိုက်လို့ရှိရင်ဖြင့်တစ်ခုခုသောပစ္စည်းနဲ့တော့တဲ့ရတော့မှာမှန်ပါမတဲ့ပဲတဲ့ပါမျက်လုံးဖွင့်လိုက်ရင်တစ်ခုခုသောပစ္စည်းနဲ့မတဲ့ပါနဲ့ဆိုလို့မရဘူးမရပါဘူးကြောက်ကုန်တယ်ဆိုလို့ရှိရင်လည်းကြောက်နဲ့တဲ့မှာမှန်ပါတွန်းတော်ဟာတွန်းလို့ဒီကလာဆက်လို့ဒီကလာစိုက်ကြတဲ့ပုဂ္ဂိုလ်တွေမှန်လို့ရှိရင်လည်း မြင်ရကြောက်တယ်အဲကြောက်ကြီးတယ်အဲမြေတွေပြုံးနေတဲ့ဟာမျိုးလုံးဖွင့်လိုက်ရင်ဒါတော့တဲ့ရတော့မတဲ့ရဘူးတဲ့ရပါတဲ့ရတဲ့အခါကျတော့မျိုးလုံးဖွင့်တယ်ဆိုလို့ရှိရင်ဒကာဓမ္မတို့တခုခုနဲ့တဲ့တော့ဘယ်လိုဖြစ်တတ်ပါတော့ဆိုတော့ဒီကဥမာကြောက်ကုန်တယ်မို့ကြောက်ကလေးတစ်ခုခါရပေါ့ဒီကြောက်ကလေးကိုဒီကကြောက်ကုန်တယ်တယောက်ကဟောတာကြောက်ကုန်တယ်မျက်လုံး မောင်နိုင်တော့မှတ်တာပေါ့ကိုမြင်းတော့မှတ်တာပေါ့ကြောက်ကုန်ပဲဤမျက်လုံးနဲ့ကြောက်နေဖြင့်တဲ့မျက်စိဖွင့်လိုက်လို့ရှင်တဲ့သွားပြီမှန်ပါပါတဲ့သွားတယ်ဆိုလို့ရှင်ဩဒီမျက်လုံးနဲ့တက်လိုက်ရင်မနောက်ကဘာပေါ်လာတုံးလို့မေးလို့ရှင်ဖြင့်မြင်တယ်ဆိုတဲ့စိတ်ကလေးကဓမ္မတို့ဒါကမျက်လုံးရုပ်မြင်တယ်ဆိုတဲ့စိတ်ကလေးကနောက်ကပေါ်လာမှန်ပါပါပေါ်လာဘူးပေါ်ပါ ကြောက်ကုန်တယ်နဲ့မျက်လုံးနဲ့တက်လိုက်ရင်ဘာပေါ်လဲမြင်တယ်ဆိုတဲ့စိတ်ပေါ်မြင်တယ်ဆိုတဲ့စိတ်ပေါ်တယ်လို့မှတ်လိုက်ပါတော့ဩကြောက်ကုန်တယ်ဒီမျက်လုံးဖွင့်လိုက်လို့ရှင်မြင်တဲ့စိတ်ကလေးအဖြစ်တစ်တက်ကကြောက်နှစ်ကမျက်လုံးသုံးကမြင်တဲ့စိတ်ပေါ်လာမှန်ပါတစ်ကဘာပါလဲကြောက်နှစ်ကဘာပါလဲမျက်လုံးအင်းသုံးကဘာပါလဲမြင်တဲ့စိတ်ကလေးပေါ်လာနော် မြင်တဲ့စိတ်လေးပေါ်လာတယ်တဲ့ဒါပဋ္ဌာန်းကြီးတွေအသာထားလိုက်ပါအောင်တော့ဒကာဓမ္မတွေအစဉ်သိအောင်လို့ဒါဒီလိုဖွင့်လိုက်ပါတယ်ဒီလိုပြောလိုက်ပါတယ်အဲ့ဒါဒီမြင်တဲ့စိတ်လေးပေါ်လာလို့ရှင်မြင်ပြီးသူဒီတိုင်းတွေတော့သလားလို့မေးတဲ့ခါကြလို့ရှင်ဖြင့်မြင်လို့ရှိရင်သူတစ်ခုခုတော့ဖြစ်ရတော့မယ်မှန်ပါပါဖြစ်ရတော့မယ်မြင်လို့ရှိရင်ဖြင့်ဒကာဓမ္မတို့လိုချင်ရင်လည်းလာမှန်ပါမြင်ရင် လိုချင်ပါလိုချင်ရင်လည်းလာမယ်နော်မြင်ပါရဲ့မလိုချင်ရင်လည်းလာပါဩမြင်တဲ့ဒီကြာကိုမှစမရှိလို့ရှိရင်လည်းဈေးကလည်းမြင်တယ်မှာဆက်ကလည်းမရှိဘူးဆိုလို့ရှိရင်ဖြင့်တိတ်ကြောက်လည်းမဟုတ်ဘူးဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့သံသာ၌မလိုခြင်းပေါ်ပါတယ်မှန်ပါ မြင်ပြီးကြတော့လိုချင်တယ်လည်းပေါ်တယ်ဒီနေရာကလေးနံပါတ်ကနော်မြင်ပြီးကြတော့မလိုချင်တယ်ပေါ်ပါအော်မျိုးလုံးပေါက်ထဲမှာမြင်ပြီးကြတော့လိုချင်တာလည်းပေါ်တယ်တခါတည်းကြတော့ဒီမြင်တာလေးမလိုချင်တာလည်းပေါ်တယ်နှစ်ခုရှိသွားမှန်ပါဒါကသုံးနံပါတ်ကလာပြလို့ကြည့်လိုက်တာပဲဆိုပြီးဒီကလာလိုချင်မှုမလိုချင်မှု ဟောတာသူလာပြလို့ကြည့်လိုက်တာပဲဆိုတော့ကြည့်ကမြတ်မတ္တလေးတော့မလားဘူးလားအာနာပါနာကြည့်လိုက်တယ်ကြည့်လေးတော့မရှိဘူးလားရှိပါဘူးရှိတော့ဒီဥစ္စာကလိုချင်တာလားလို့ဆိုတော့မဟုတ်ဘူးမလိုချင်တာလားဆိုတော့မဟုတ်ပါဘူးအာနာပါနာပြလာတယ်ကြည့်လိုက်တာပဲရှိတာပဲဆိုတော့ဟောဒါဖြင့်လိုချင်မှုမလိုချင်မှုကင်းတဲ့သဘောလေးတွေတစ်ခါတည်းံဖြစ်တယ်ဖြစ်ပါဘယ်နှမျိုးဖြစ်ပါဘယ်နှမျိုးဖြစ်ပါ ကြောင်းမြင်လို့လိုချင်မှုကတခါတလေဖြစ်တယ်နော်မှန်ပါမျိုးလုံးပေါက်တစ်ပေါက်သေးကနော်မှန်ပါတခါတလေကြရတယ်လေကြောင်းမြင်လိုက်ကြတဲ့ကိုကပဲမလိုချင်မှုမပေါ်ဘူးပေါ်ပါဘူးတခါတလေကြရတဲ့ခါကျတော့လိုချင်မှုမလိုချင်မှုမှကင်းတာလေးကောပေါ်ပါဘူးဒါဖြင့်ဒီနေရာမှာသုံးခုပေါ်တဲ့နေရာမှန်ပါဘူး1 2 3 4နံပါတ်မှာသုံးမျိုးပေါ်နိုင် လေးနာမမှာဘယ်နှမျိုးပေါ့သုံးမျိုးပေါ့သေချာမှတ်ပါသေချာမှတ်ပါပြီးတော့မှဝတ္ထုထုတ်ပြီးဒီကလာပြပါမယ်ဒါဖြင့်ဒကာရမတို့ဒီနေရာလေးအပြင်လူကြမှုပေါ်နိုင်တဲ့နေရာလဲဟုတ်တာမလိုကြမှုပေါ်နိုင်တဲ့နေရာဟုတ်ပါဘူးလိုကြံမှုမလိုကြံမှုမှကင်းတဲ့သဘောလေးပေါ်တဲ့နေရာဟုတ်ပါဘူးဓမ္မပါလေတရားဓမ္မတွေသံတော်ပေါ်ကြံမရှိဘူးဟုတ်ပါဘူး ရှင်းမလားရှင်းပါဘူးကောင်းပြီတေနေသုံးလေးလေးမှာဘယ်နှမျိုးပေါ်လဲသုံးမျိုးပေါ်အဲကြောက်ကုန်တယ်ဟောတဲ့ဖြင့်အာလုံးသောပုဂ္ဂိုလ်တွေလည်းကိုယ်ဆိုင်ရာပစ္စည်းပေါ်မှာဒီတိုင်းမနေကြပါဘူးမှန်ပါသဘောပါကြဘယ်နှမျိုးပေါ်နိုင်ပါလဲသုံးမျိုးပေါ်လူရင်မှုဆိုတဲ့သဘောလေးလည်းပေါ်တယ်မလူရင်မှုဆိုတဲ့သဘောလေးကပေါ်ပါ လိုချင်မှုမလိုချင်မှုကင်းတဲ့သဘောတွေကပေါ်ပါဒီနေရာပဲမျိုးပါလေသုံးမျိုးမတ္တဗမတ္တဗမတ္တဗတဲ့ကိုင်းတာဖြင့်ဒီနေရာလေးဟာသုံးမျိုးပေါ်နိုင်တဲ့နေရာလေးကိုတရားဓမ္မတွေကရှင်းလင်းသွားပြီဆိုတာကိုဘုမျက်နှာမောင်နိုင်တို့ရှင်းကြပြီရှင်းပါဒီနေရာဘယ်မျိုးပေါ်ပါသုံးမျိုးပေါ်ပါ ကောင်းပြီဒါမပေါ်ပါနဲ့လို့ဆိုလို့လည်းမရဘူးပေါ်ပါဆိုလို့လည်းမရဘူးမျက်လုံးခွင့်တဲ့ပုဂ္ဂိုလ်မှာဖြင့်ဒီဥစ္စာမလွဲတာမရှောင်တာတဲ့သုံးမျိုးတော့ပေါ်ပါတခုခုတော့ပြန်မပေါ်ပါနဲ့ဆိုလို့မရပါဘူးတပည့်တပည့်စင်းမျိုးကြည့်ကြည့်အလုံးတရားဓမ္မတို့ဒီသုံးမျိုးတစ်ခုခုတော့ဖြင့်တရားဓမ္မတွေတဏ္ဍာမပေါ်ပါနဲ့ဆိုလို့မရတဲ့တရားသုံးမျိုးမှန်ပါ သုံးမျိုးစလုံးပေါ်တယ်လို့တော့မဆိုနဲ့တစ်ခုခုတော့ပေါ်ရမှာပါရှင်းရရှင်းပါသုံးမျိုးစလုံးပေါ်နိုင်လားတစ်ခုခုပေါ်တယ်တစ်ခုခုပေါ်ပါတစ်ခုခုတော့ပြန်ပေါ်ရတာကောင်းပြီဒါဖြင့်တင်းနာမှာပြောလိုက်မှာလိုချင်မှုပေါ်လာတယ်ဆိုတော့တဏှာပဲထားလိုက်ပါလားမှန်ပါလိုချင်မှုပေါ်လာတော့တဏှာဩဒီတဏှာကနေပြီးပြိဿသမုပ္ပါဒ်ဆက်လိုက်တဲ့အခါကျတော့တဏှာပြီးတော့ဥပါဒ်မှန်ပါ လာမှာမလာပါနဲ့ဆိုလို့မရဘူးဥပါဒနာပြည့်စရာဟောကံကံလာဟောဒီနေရာကနေပြီးဆက်တာကိုဆိုတော့ဘောဟုတ်ပါဘူးဒီနေရာနေပြီးကာလဆက်တာကိုဒါလည်းမပေါ်ပါနဲ့ဆိုလို့မရဒီကနေပြီးဒီကာလလည်းဥပါဒံတို့ကံတို့ဆိုတာကလည်းလာရတဲ့နေရာပဲဆိုတာဒကာဓမ္မတွေရှင်းကြရှင်းပါရှင်းပြီ တဏှာပိဥပါဒံဥပါဒံပိကံလာတာပဲဒါဖြင့်ဒီလိုမှတ်လိုက်ပါအောင်လားဒကာဓမ္မတွေရှင်းတယ်ရှင်းအောင်ဩဒီနေရာတော်တော်ရေးကြည့်တဲ့နေရာပါလားဆိုတော့ပေါ်လာပေါ်ပါပေါ်လာဟုတ်လားပေါ်ပါအွန်တို့တန်လျာဆက်တာဘယ်နေရာတော့ပါလိမ့်မလို့လို့အားလုံးဓမ္မတွေလက်သက်ရှာလို့ရှိရင်၄ရဆက်ဆက်မှန်ပါဘယ်ကဆက်ဆက်၄ရဆက်ဆက် ရှင်းကြပါလား၄ကစဆက်တယ်ဆိုတာလည်းရှင်းပါပြီဒါကလိုချင်မှုပေါ်လို့တဏှာဥဒီလိုချင်မှုကတဏှာသဘောကျတဏှာပြည့်เสียဥပါဒနာပြည့်เสียကမ္မဘောဆိုတော့ဩဒီလိုပါလားဒါဖြင့်ဒကာဓမ္မတွေသံဃာဆက်တဲ့နေရာဒီ1 2 3 4 4ကစမှန်ပါ လေးကစတယ်လေးပါးကနေရောင်စတယ်ဆိုတော့ဥပါဒံမရှိဘဲနဲ့ကံမရှိဘဲနဲ့ဒီဘက်ဒဂရမတွေသိတဲ့အချိန်နောက်ဘဝကာမဘဝပြည့်စရာဇာတိဆိုတာမပေါ်နိုင်ဘူးပေါ်နိုင်ပါဇာတိမှမရှိဘဲနဲ့လေဇေယမရဏဆိုတဲ့နှစ်ခုဟာမပေါ်နိုင်ပါဘူးဩဒါဖြင့်ဒါကတို့ကြောက်ကုန်တယ်လိုချင်တဲ့သဘောလေ သိကျင်တဲ့သဘောလေးကနေပြီးကြတယ်ဒီကြောက်ကလေးမရမမရရအောင်လို့ကြိုးစားမှပဲဘယ်လိုလဲပတ်ပြီးဘယ်လိုပြောမှပဲဘယ်လိုလေးလေးပေးမှပဲဆိုတဲ့ဥစ္စာဆွဲလန်းတဲ့ဥပါဒဏ်ကြောင့်အတန်တွေမျိုးမျိုးထွက်ပြီးကြတာမလားလားမှန်ပါအတန်တွေမျိုးမျိုးထွက်ပြီးကြတာကတော့ကာယကံနဲ့အဲချလိုက်ကြည့်လိုက်အမျိုးမျိုးဘုံဘုံဟိုလက်ကြည့်ဒီလက်ကြည့်ဆိုတဲ့ကာယကံတွေကလည်းမလားဘူးလားမှန်ပါ ဝစီကံကတော့ဒီလောက်တော့တော်လောက်ပြီထင်တယ်ဆိုတော့ဝစီပေရတတ္တလေးရတယ်မထွက်ဘူးလားထွက်ပါဘူးမနောကံလည်းကလည်းသူမနောကံကလည်းကြံရရှိရပဲဒါသူဒါတော့ဆိုရင်တော့သူဘယ်နည်းနဲ့မဆိုဖြုံးမှာပဲဆိုတော့မနောကံကြံလုံးကလည်းပါသေးတယ်မှန်ပါဘူးမပါဘူးလားပါပါအမလေးတရားဓမ္မတွေဒီနေရာကံသုံးမျိုးဖြစ်မှန်ပါဘူးသဘောကျပြပါကံကံမျိုးဖြစ်သုံးမျိုးဖြစ် ဩဘယ်နဲ့ကြောင့်ဒီကနေ့ဇလောက်များပါလိမ့်မလို့လို့မေးတဲ့အခါကျတော့မှလေးပါကတရားဓမ္မတို့ဒီတဲ့လေးပါကတန်လျာဆက်ဖို့အစပေါ်လိုက်တဲ့အတွေ့မှန်ပါပါလေးနာမမှာတန်လျာအစပေါ်လာမှန်ပါလေးနာမမှာဘာပေါ်တော့တန်လျာတန်လျာအစပေါ်လာတယ်သဘောကျမှန်ပါတန်လျာအစပေါ်လာတယ်လို့ရှင်းကြရှင်းပါ တံဃာစဝိဇ္ဇာတဏှာကဟုမှန်ပါသဘောကျတံဃာစအဝိဇ္ဇာတဏှာဟောဒီမြန်လိုချင်တဲ့ဆိုလိုချင်တာဒီသိလို့လိုချင်တာလားမသိလို့လိုချင်တာလားလို့မေးလိုက်ရှင်မနဲ့ဖြေကြပါသိလို့သိလို့ဒါကြောင့်ဒီလောဘနဲ့ဝိဇ္ဇာနဲ့တွဲရစီလို့မှတ်ပါဒီမှာတံဃာစပေါ်လာအေးဥက္ကကြီးတို့ရှင်းမလားရှင်းပြီနော်ဒီရတံဃာစပါလာတော့တန်လျာရောက်ကြောင်းနှစ်ခုကလည်းမောင်နိုင်မလာပါနဲ့ဆို မရပါဘူးဒီကဝိဇာတနာဒီကဥပါဒာအဲဒီကကာယကံစီကမနောကံသဘောပါကြကောင်းပြီဒါဖြင့်ဒီဒီဥစ္စာဖြင့်ဒကာဓမ္မတွေဒီဘက်ကိုကတော့သေမရောက်ယခုဒီဘဝကြောက်ကြုံကြည့်လိုက်တယ်ဆိုရင်ဒီတန်တရားအစလည်းပေါ်ပြီတန်တရားအစအကြောင်းသုံးခုပေါ်လာတယ် မဆွနိုင်ဘူးလားဆွနိုင်ပါဘူးသံဃာစအကြောင်း၃ခုပေါ်ပါဘူးဘယ်လိုပါလဲတဏှာဥပါဒနာတဏှာထဲမှာလည်းအဝိဇ္ဇာပါတယ်မှန်ပါဘူးဒါကြောင့်သံဃာစဒီကလို့ပြောလိုက်မှန်ပါရှင်းမလားရှင်းပါဘူးဒီလိုဆရာသမားတွေနဲ့သုံးမတန်တင်ပေးမဲ့ပုဂ္ဂိုလ်မရှိလို့ရှိရင်တို့ကြောက်ကုန်တယ်လုံနေတာလားသံဃာဒုက္ခရှာနေတာလားလို့ ဘယ်လိုဖြေထွက်ကြလဲဇာတိပိဒုက္ခဇရာပိမရဏံပိဒုက္ခဒါဒီကံကမလုပ်ခဲနဲ့ဒါရပါမရပါဘူးဒီကံဟာဒီဥပါဒမဆွဲရမနဲ့ဒီကံပေါ်ပါမပေါ်ပါဘူးဒီတန်လျာမစပဲနဲ့ကောဒီဟာတွေလာပါမပေါ်ပါဘူးဘောကြောက်ကုန်နေနဲ့လောက်ရတာဗျာဒီပင်ကုန်နေဆိုင်အတော်အပြစ်ကင်းပါတယ်လို့တရားဓမ္မတွေပြောကြပြောကြမှန်ပါဘူးပြောကြပြောကြမှာပဲမှန်ပါ ဘာဖြစ်လို့လဲဒုက္ခန္တတံပိစိကရမထွေရတဲ့အကြောင်းသိဉဏ်ဆိုနေရတယ်လည်းမထွေရတဲ့အကြောင်းဘုံကသိငယ်ရတဲ့အကြောင်းဆိုတော့သမုံဝမ်းကြောင့်တော့တော်သေးရဲ့လို့မောင်မင်းလေးဆိုရင်ဆိုမှာဆိုပါဘုမြင်တယ်ကောဆိုပါဆိုပါဆိုညာတော့လေဒီဥစ္စာကဘိဓမ္မာဒေသနာတော်ဖြစ်နေတော့ပြိဿသမုပ္ပါဒေသနာတော်ကလည်းဘုရားမပွင့်လည်းရှိတာပဲမှန်ပါဘုရားပွင့်ရှိပါသဘောကျကျ ဘုရားမှန်တယ်ခင်ဗျားတို့မျိုးလုံးနဲ့ခင်ဗျားတို့ဒီတန်းကလည်းရှိတယ်မှန်ပါဘူးတပည့်ကြဘုရားမပွင့်လည်းဒီတန်းကြီးရရှိပါဘူးအဲမနေ့ကတရားတိုင်းမှတ်ပါတဲ့ဒါလည်းဓမ္မနည်းမှာတရားမှန်ပါပါဘုရားပွင့်လည်းရှိဘုရားမပွင့်လည်းရှိပါသဘောပါကြပါပါဒါဖြင့်သံဃာဖြတ်ရှင်လို့ရှိရင်ဖြင့်သံဃာစဝိဇ္ဇာတဏှာကဆိုတဲ့သဘောဟာလေအလုံးစုံဓမ္မတွေရှင်းပါပြီ သံလျာဖြစ်ခြင်းကဝိဇ္ဇာတဏှာဖြစ်သွားမဖြစ်သွားဘူးကိုင်းတရားဓမ္မတွေဒီနေ့ဝတ္ထုမထုတ်သေးပါဘူးတဲ့ခင်ဗျားတို့မျက်လုံးထဲမှာတင်တရားဟောနေပါတယ်မျက်လုံးဖြစ်စဉ်ကြိုက်တရားဟောနေပါတယ်ဆိုတာကိုကျင့်တတ်ပါကျင့်တတ်ပါပြီအဲ့ဒီတော့အခုဒါဆရာဘုန်းကြီးနဲ့ကြုံလို့မောင်နိုင်တို့ကိုမြင့်တို့ကောင်းအောင်သိကြရနော် ဒီလိုမသိတဲ့ပုဂ္ဂိုလ်တွေဒီလိုရတယ်မှာဖြစ်စေတနိုင်ငံလုံးမှာဖြစ်စေတကဘာလုံးမှာဖြစ်စေအဖြစ်ဘာဖြစ်ရှိသလုံးလို့ပြောကြပါမှန်ပါမပြောကြပြောပါဘာဖြစ်မှမရှိဘူးလို့ထင်မှန်ပါဘာဖြစ်မှမရှိဘူးလို့ထင်တာဝိဇ္ဇာနဲ့သနာဒီဉာဏ်ပေါ်နေမှန်ပါဒီဥပါဒနာပေါ်ပါဒီကာယကံမရှိကံမနောကံပေါ်ပါပေါ်ပြီးဒီကာယကနေတော့ဒီကံနေရာအဟောတိကံဖြစ်ရတော့မှလားလို့မေးတော့ဒကာဓမ္မတို့ ဝိပဿနာဉာဏ်မဉာဏ်မပိုင်ဘယ်တော့မှမဖြစ်မှန်ပါဖြစ်ပါမဖြစ်ပါဝိပဿနာဉာဏ်မဉာဏ်မပိုင်မဖြစ်ပါမဖြစ်တော့ဟောဒီနေရာမှာသေလိုက်ဒကာဓမ္မတွေသူတည်သေးကြလိုက်ဒီကြားတယ်ကံပြီးတော့ကံကုံလို့သေလိုက်ကွာမောင်းလိုက်ပါလာမထင်တော့ဇာတိဇရာမရဏမလာရဘူးလားဇာတိဇရာမရဏလာတယ်ဆိုတော့ဒီသုံးခုကဘာတက်စားတော့မေးပြန်တော့ဟုတ်ပါဘူးအိုးဟုတ်သားပဲဒကာဓမ္မတွေ ဟောဒီသုံးခုကသမှုရိယသစ္စာမှန်ပါတဏှာစကလည်းသမှုရိယမှန်ပါတပည့်ကြဥပါဒံကလည်းသမှုရိယမှန်ပါကံကလည်းသမှုရိယသမှုရိယဆိုတာဒုက္ခဖြစ်ကြောင်းဟူ၍သမှုရိယကြီးမှတ်လိုက်စမ်းပါဒုက္ခဖြစ်ကြောင်းဟူ၍သမှုရိယအဲခင်ဗျားတို့လောဘသလုံးလေးလို့မှတ်ထားနော်လောဘသလုံးလေးကသမှုရိယလို့မှတ်လိုက်ပါနဲ့ဒုက္ခဖြစ်ကြောင်းဟူ၍ပါဆုံးသမှုရိယဒါဖြင့် ရောက်ကုန်တယ်မှာဖြစ်စေသေးတယ်မှာဖြစ်စေမျိုးမျိုးသာနာသာသမီဆွေမျိုးညာကကိုမျက်လုံးဖွင့်လိုက်ကြည့်တဲ့အခါဖြစ်စေသမုဒ္ဒရာ၃ခုကတန်းပေါ့တန်းပါသေဒီချမ်းမှန်တဲ့ဒုက္ခသုံးခုကိုရှောင်ကြံလွှဲကြံပါတယ်ဆိုလို့တော့မရတော့ဘူးရပါမရပါဘူးဒါဖြင့်ဓမ္မတို့ဘုရားမပွင့်တဲ့ဒီပြိဿသမုပ္ပါကဒီတိုင်းဘုရားပွင့်လားတရားပါ ဒီနေ့ခိုက်စိတ်စိတ်နဲ့တရားဓမ္မတွေဥပဒနာအလွယ်ဆုံးနည်းနဲ့လည်းပထမကစကားချီခဲ့ပါတယ်ဟောမလို့တို့တော့လေကိုယ့်အဖြစ်ဆိုးကြီးကိုအရင်ပြနေပါတယ်လို့ပယ်စရာကိုအရင်ပြနေတယ်လို့မှတ်ပါမှန်ပါဩကိုယ်တဏ္ဍာဒီလိုအဖြစ်ဆိုးကြီးရဖြင့်မျက်လုံးဖွင့်လိုက်ရင်အခက်ကြီးပါလားဆိုတာသိပါမှန်ပါမသိသေးဘူးလားသိပါဘူးကောင်းပြီဒါမျက်လုံးဖွင့်လိုက်လို့နော်မှန်ပါမလာပါနဲ့ဆိုလို့လေမရဘူးမရဘူးတဲ့ မရတာဘယ်နဲ့ကြောင့်မရသလဲဦးလို့မေးတဲ့အခါကျတော့ဓမ္မနိယမတာဓမ္မထိတတ်တာဓမ္မရဲ့သဘောတင်ဖြစ်နေတာမှန်ပါဘူးမလားဘာနဲ့ဆိုလို့မရပါဘူးဒီနေရာမြင်တယ်ဆိုလို့ရှိရင်ဖြင့်လိုချင်နိုင်လဲလားနော်မလိုချင်တာလားပြန်တယ်လို့ပြန်စကြပါအောင်လို့ခုနကလိုချင်တာသဘောကျသွားပါမှန်ပါဒီကကြောက်ကလေးဒီကမျက်လုံးမြင်တယ်ဒီကမျက်လုံးကဒီကြောက်ကိုမြင်တော့ အဲဒီအကြောက်ကိုနဲ့မျက်လုံးနဲ့တက်လိုက်တဲ့အခါဒီမှာမြင်တဲ့စိတ်ကလေးကပေါ်လာပေါ်လာဟုတ်လားမြင်မဲမဲ့လဲကိုယ်မှစားလည်းမရှိဘူးကြောက်ကလေးနာစားရမြလိုက်တာနဲ့စကားကရှင်းနေမလို့ကြမဘူးမလာဘူးလားမမလို့ခြင်းနဲ့ဒေါသလေးလားအလိုမကြဘူးလေဒေါသလေးမလာဘူးဒေါသလာတယ်တော့ဒေါသဆိုတော့မသိလို့ဖြစ်တယ်ဖြစ်သောကြောင့်ဝိဇ္ဇာတွဲလိုက်ပါရဲ့ပဲမော ဝိဇ္ဇာဆိုတဲ့တရားအကုသိုလ်စိတ်ဆက်တစ်ခုဘာဖြစ်ဖြစ်ငါပါရာကြီးပဲဆိုတဲ့အိဗယ်လည်းရှင်းထိုက်တာပေါ့ရှင်းပါသဘောကျပြပါအဲ့တော့ဒီဒေါသလာတဲ့ခါကျလို့ရှင်းဖြင့်တဲ့ဒကာဓမ္မတို့ဒေါသနောက်ကနေပြီးကြလားအင်းဒီဥစ္စာသောကငါပြောများတူသွားလားပြောရပါဘူးသောကလိုက်မှန်ပါအပြောများတူသွားလို့စိတ်ခုများသွားသလား အဲဒီတွေးလုံးနဲ့လာသေးတဲ့သောကတွေကမလာဘူးလားကြည့်တော့ကြည့်လိုက်တာပဲကြည့်ကိုကမလို့ကျင်လို့ဒါမလို့ကျင်မဘူးပြောလိုက်ပြီမဲ့သူစိတ်တွေကခြေမခြေနဲ့ကြလားတွေးလုံးသောကတွေကလာသေးမလာဘူးလားအဲသူသောကတွေကလာတဲ့ခါကျလို့ရှင်သောကနဲ့ဆိုင်ရအကုသိုလ်တွေပြိတွေဝါတွေဒုက္ခဒေါမနတာတွေရောအဲဒုက္ခဒေါမနတာတွေလာတဲ့ခါကျတော့ကျွေးလဲဥမာမွေးလဲဥမာပဲအဲ ဝရမောဥပါရိယဈေးလုံးယူသွားအောင်ဆိုတော့ဒုက္ခဒေါမနတာတွေလည်းလာသေးတယ်မှန်ပါပါမလာဘူးမလာဘူးဒုက္ခဒေါမနတာတွေနဲ့လာတော့ဒီနေ့ဝိဇ္ဇာကပါရဲ့ခြင်းမနေဘူးလားနေပါဘူးအဲလာပြန်တော့ဝိဇ္ဇာပြည့်စရာသင်္ခါရနဲ့ဒီဘက်ကဘယ်သာသင်္ခါရပြည့်စရာဟောရင်ဝိညာဉ်လာတယ်ဝိညာဉ်လာလို့ရှိရင်ဥတေရတော့လာပါတွေ့ပြီဟုတ်လားမလို့ခြင်းတဲ့သဘောလေးမှန်ပါ ရှင်းပြရှင်းပါကောင်းပြီဒါကကြောက်တလုံးကိုမလို့ခြံလို့ဖြစ်ရတဲ့အဖြစ်ဒါလည်းတန်တရားဆက်မဆက်ဆက်ပါရှင်းညရှင်းပါကောင်းပြီဒါကဓမ္မနိမတာဓမ္မထိတတာဆိုတဲ့အတိုင်းတရားဓမ္မတို့ဉာဏ်စံကိုမနေနဲ့ဘုရားမပွင့်နဲ့ဒီမျက်လုံးဟာရှိနေတာမှန်ပါဘုရားပွင့်ရှိနေရှိနေတာတော့ဓမ္မနိမပဲတဲ့ဆောင်းပြီးຫນွေຫນွေပြီးမဟုတ်ပါဘုရားမပွင့်လည်းရှိတာပဲဘုရားပွင့်ကောရှိပါ ကောင်းလေဒါကအခုပြောတဲ့အစဉ်ကမောင်နိုင်လိုချင်မှုလားမလိုချင်မှုမလိုချင်ဘူးရှင်းပြီနော်မလိုချင်မှုကလည်းတန်တရားဆက်တာဆက်ပါပါဘာပြစ်ရှိသလုံးတော့မမေးကြပါနဲ့နော်မှန်ပါပေါ်နေပြီမှန်ပါဘာပြစ်ရှိသလုံးမရပြီတော့အိုးမမေးပါနဲ့မောင်နိုင်မမေးပါနဲ့သူမေးတာလည်းရိပ်မိပါတယ်မှန်ပါသူမေးတာဘုန်းကြီးကဘယ်လိုများသူမေးရတာကညခိုးတာမဟုတ်ဘူးတိုက်တာမဟုတ်ဘူး သူကကိုကောင်းကောင်းကောင်းပြောပြီးကောင်းကောင်းရောင်းကောင်းကောင်းဝယ်တာပဲကိုပစ္စည်းနဲ့ဆိုတော့ဟုတ်ပါတယ်တဲ့ဒကာဓမ္မတို့ဒကာဓမ္မတို့ပြောတာကသီလလေးမပြတ်ဘူးပြောတာပါရှင်းမလားရှင်းပါဘာမပြတ်ဘူးပြောသီလမပြတ်ဘူးပြောတာဘာနာဟုတ်တယ်ရှင်းမလားသီလကပြတ်ပါဘာဝနာရတာဘာဝနာဖောက်နေတယ်ဆိုတော့ဘာဝနာလုံးဝမပါဘူးပါပဲပါသေးရဲ့မပါတော့ ဘာဖြစ်ရှိသလုံးကမဲတဲ့သူတို့ရဲ့စိတ်ထားအာဘောကကိုမြင့်တော်မောင်တိုင်းကဖြေတတ်ပလားဘယ်လိုဖြေကြသီလမပြည့်သီလကသူနားလဲဟုတ်လားဘာဝနာကိုဘာဝနာသူနားမလဲလို့ဘာဝနာနားမလဲလို့ဘာဖြစ်ရှိသလုံးကသူမေးချိုက်အဲ့ဒါကသမင်းညာပုဂ္ဂိုလ်နဲ့ဆိုလို့ရှိရင်ဒါဒီမေးရမယ်အားလုံးတရားဓမ္မတွေမေးခံရမှာကျွတ်တော်သေးရဲ့နော်အောက်လို့ ငစိမ့်တယ်တွေတို့ဝတ်သားတယ်မဲတယ်တွေလို့သူတို့မကြမ်းကြမ်းထမ်းထမ်းနဲ့ပြောလည်းမပြောရဆိုးလည်းမဆိုရဝစီကံလည်းသိပြီမကြမ်းရမနောကလည်းသိပြီဖောက်ရတာမို့လို့တော်သေးရဲ့နော်သူသီလပြောနေတာမှန်ပါဘာပြောနေသီလပြောဘာလို့ဘယ်နဲ့နေရောဘောဓရကတမ်းပြလိုက်ရှင်းနေလေဘူးလားရှင်းပါဘူးကဲဒါဖြင့်ခင်ဗျားတို့တော်သေးရဲ့လေးဟာလေဩတို့ဟာ သံမြညာနားလည်မှုနဲ့တော်သေးရဲ့သုံးနေတာကိုလို့ဆိုတာလေးကိုလည်းယနေ့ထူးထူးခြားခြားပဲမှတ်လိုက်ပါမှန်ပါပါသီလလာနားလည်လို့ပြောနေတာကိုခိုးလည်းမခိုးဘူးပွဲလည်းမပါဏိတိပါဒသုတ်တယ်လည်းသတ်တာမဟုတ်ပါဘူးအဲ့ဒီနဲ့သူပစ္စည်းတွေခိုးတာမဟုတ်ဘူးကိုကြိုက်တဲ့ခြင်းနဲ့ကိုဝေးကြီးတာမှန်ပါဟုတ်လားအဲ့တော့သီလတော့မပြတ်ဘူးတရားဓမ္မတို့ရှင်းမလားရှင်းပါဘာဝနာကပြတ်ပါရှင်းမင်းတော်တရားဓမ္မတို့သီလကတော့ပြတ်ပါ ဘာဝနာရတာတို့တော့တဲ့ဒကာဓမ္မတို့သီလတွေကလည်းရှင်တနေ့ကဟောခဲ့တန်မြင်ညရှိပါသေးတယ်မှန်ပါသဘောကျကြားဘာဝနာမှလွယ်ရင်ဆိုင်မှာမလားမှန်ပါအဲ့တော့ခင်ဗျားတို့ကတန်မြင်ညလေးတော့နားလည်ထားတဲ့ပုဂ္ဂိုလ်မျိုးတန်မြင်ညနဲ့ရှင်ကြည်လဲလိုက်တယ်ဆိုတဲ့အတိပ္ပယ်ပေးချတဲ့ရမှန်ပါမတဲ့ဘူးလားရှင်းပြီနော်ရှင်းပါ gain ဒါဖြင့်ဓမ္မတို့မလို့ရှင်တဲ့အဖြစ်ကလေးကလည်းတန်မြင်ဆက်တယ် ပေါ်လားမလို့ခြင်းနဲ့ပြည့်ဟာလေတန်တရားချက်ပါဟောရကမလို့ခြင်းနဲ့ဒုက္ခဒေါမနတာပေါ့လေနော်ဒေါမနတာနောက်ကနေပြီးဒီကရမလို့ခြင်းတာပဲမဲ့လေသောကလေးကဖြစ်လိုက်သေးဟုတ်ဘူးလားမလို့ခြင်းမနဲ့ယူလိုက်ရတယ်လေသောကဖြစ်တယ်ရှိတယ်မလို့ခြင်းမှုလို့ပြောလိုက်ရတယ်လေသူမှကြိုက်မှကြိုက်ကြလားဆိုတော့သောကကရောရှိပါဘူး မလားဘူးလားအဲသောကလည်းသောကနဲ့ဆိုင်ရာတွေပရိဒီဝဒုက္ခဒေါမနတာတွေရောလာတယ်တဲ့ဒုက္ခဒေါမနတာရင်အပြောများမှားသွားတာဆိုတဲ့အသုံးတွေမကြိုက်လည်းမတတ်နိုင်ဘူးလေ အစရှင်နဲ့ကောင်းတာကလည်းထွက်ရှင်ထွက်လာမှာဘောကောင်းပြောတော့မကြိုက်လို့မကြိုက်ဘူးပြောတော့သူကစိတ်ဆိုဘယ်တတ်နိုင်မှမဟုတ်ဆိုတော့ကလည်းနောက်ကကျန်လိုက်ကျန်လိုက်သွားတာပဲမလိုက်ဘူးလားဒါကြောင့်တောကပရိဒီဝဒုက္ခဒေါမနတော့လာတော့ဒါဝိဇ္ဇာအုပ်ချုပ်မဟုတ်ချုပ်ဒါရင်ဝိဇ္ဇာပြည့်စရာဟောသင်္ခါရဆိုတော့သင်္ခါရပြည့်စရာဟောဒါရီသင်္ခါရတွေဖြစ်ပြီးဟောဒီပြိတ္တိဝိညာဉ်လာပါပြီတရားဓမ္မတော့အနာဂတ်ဘဝ မလာသေးဘူးလားဟောဝိညာဉ်ပြန်ဝိညာဉ်ဆိုလို့ရှိရင်ပြိဋိဝိညာဉ်ဆိုတာနာယုတ်ပါပဲအဲနာယုတ်ရှိလို့ရှိရင်ဥဒေကတော့မလွတ်တော့ဘူးတဏှာဆက်မဆက်ဆက်ပါမလို့ရှင်တာနဲ့ဆက်တာသဘောကျ။ခိုင်းတာနဲ့ဘယ်နှမျိုးနားလဲကော။နှမျိုးနားလဲသွားပြီတရားဓမ္မတို့လူချင်းချင်းကြောင့်သံဃာဆက်တာလည်းနားလဲပြီးပါပြီ။မလူချင်းလို့သံဃာဆက်တာဟုတ်။နားလဲပါဘူး။ခံသဘောကျ။ကောင်းပြီ။ဒီနေရာလေးက တော်တော်လေးရေးကြည့်တဲ့နေရာပဲလို့ဆိုတာပြန်အလုံးကဓမ္မတွေမှိုက်ဆုံးဒါတကဒီကကြောက်ကြောက်ပဲတဲ့ဒီကမျက်လုံးဒီကမြင်ပြန်ပြီမြင်ပြန်တော့ကိုကသူ့လက်ထက်ပါလာတာကိုပဲအိစလို့ဖြေလိုက်တဲ့ကဘာမှကိုလိုချင်တာတခုမှမပါဘူးတို့တော့ကြည့်ပါအောင်ဆိုတော့ကြည့်လို့ကြည့်လိုက် ကြည့်ပါအောင်ဆိုလို့ကြည့်တဲ့ခါလိုချင်မှုလားမလိုချင်မှုလားလို့မေးတယ်ကြည့်ပါအောင်ဆိုလို့ကြည့်တာပဲတဲ့လိုချင်မှုမလိုချင်မှုတော့ပါရလားမပါဘူးသူ့ရဲ့ဖန်းလိုက်တဲ့ကလိုချင်တာလည်းမပါဘူးဟုတ်လားမလိုချင်တာလည်းမပါဘူးအားနာလို့ကြည့်လိုက်မှန်ပါသဘောကျလားလိုချင်ကြည့်လိုက်အားနာလို့ကြည့်လိုက်တယ်ဆိုတော့အားနာလို့ကြည့်လိုက်တဲ့အခါကျတော့လိုချင်မှုမလိုချင်မှုကင်းတဲ့သဘောလေးမပါဘူးလားပါပါဒါဥပ္ပခါမှန်ပါသဘောကျလား ခန္ဓာလိုချင်မှုလောဘလည်းမဟုတ်ဘူးမလိုချင်မှုဒေါသလည်းမဟုတ်ဘူးလိုချင်မှုမလိုချင်မှုကင်းတဲ့သဘောလေးပေါ်လာမှန်ပါဥပ္ပခါပေါ်လာဟုတ်ပါဘူးတပည့်ကြအဲ့ဒီဥပ္ပခါလေးကလည်းဓမ္မတွေဥပ္ပခါကိုခင်ဗျားတို့ကပေါ်မှန်းလည်းမသိပြင်မှန်းလည်းမသိတော့ဥပ္ပခါပေါ်မှန်းပြင်မှန်းမသိတဲ့အဝိဇ္ဇာအဝိဇ္ဇာဖြစ်เสียဟောသင်္ခါရဖြစ်เสียဝိညာဏသွားเสียမဆက်ဘူးလားဆက်ပါဘူး နာဂတ်ဘဝနဲ့ဘဝတော်ပြီဘယ်နဲ့နေဆက်ပါဒါကြောင့်ဘုရားဟောတော်မူတာဒါကြောင့်ဘုရားဟောတော်မူတာဆိုတော့ဓမ္မတို့ရိပ်မိကြဒီနေရာလေးကတော်ရေးရှိပြီးပါလိုချင်တဲ့နေရာလေးသူ့ပဲမလိုချင်တဲ့နေရာလေးအာနာပါနာရှိအာနာပါနာနဲ့ဟိုမွေဒီမွေမွေတာသူ့ပဲတဲ့လိုချင်မှုလမ်းပါမလိုချင်မှုလမ်းပါဘူးအာနာပါနာနဲ့သာသူဟာ နေလိုက်တော့ဒါဥပ္ပခဖြစ်တာပဲတဲ့လိုချင်မှုမလိုချင်မှုကင်းတဲ့စိတ်ကလေးနဲ့သူဟိုဟာလေးလျှောက်ပြီးကြည့်လိုက်ကြည့်လိုက်ဟိုဟာကိုင်းလို့တရားတွေ့သလိုလိုမလုပ်ကြဘူးလားအာနာပါနာနဲ့လေအဲ့ဒါကြတော့ဘာဆိုကြဘုပြည့်အဲ့ဒါလေးကိုပဲတခါခမည်းတော်ကဥပဒနာညာနဲ့မွန်ပါလားမွန်မှုဆိုလို့ရှိရင်ဒီဥပ္ပခါလေးပေါ်တာမသိတော့ဝိဇ္ဇာလာတယ်ဝိဇ္ဇာပြည့်စရာသင်္ခါရပြည့်စရာဟောဝိညာဏဆိုတော့အနာဂတ်ဘဝကုမကုကုပါ ဒုက္ခဘယ်မျိုးရှိသွားဘယ်မျိုးရှိသွားအားလုံးနားလည်းလောက်ပါပြီနော်အားလုံးနားလည်းလောက်ပါပြီတရားဓမ္မတို့အော်ဒီနေရာလေးဟာကတန်တရားဆက်ရှင်တဲ့ဒီနေရာပဲဆိုတာဒီနေရာလေးတခါတည်းမှတ်လိုက်တန်တရားပြတ်ရှင်တဲ့ဒီနေရာပဲမှတ်လိုက်တပည့်ကြတန်တရားဆက်နေတာလေဒီနေရာတန်တရားပြအောင်လုပ်လို့ရှိရင်ဒီနေရာဟောဒီနေရာရေးရှိစုမယ်ဒါကြောင့်ဘုရားကမိအောင်ဟောမယ်တဲ့ငါဒီနေ့ ဝိပဿနာလုပ်တဲ့ပုဂ္ဂိုလ်များကိုသေသေးချာချာငါဒီကားလို့ဆိုရင်ယနေ့တလုံးနဲ့နိဗ္ဗာန်ရောက်ပြီတရားငါဟောမယ်ဒီညာနေသူဟောတော့မှာရေးမိမလားရေးပါဘူးလေးကနေဟောမယ်ဥပါလေဘယ်ကနေဟောမှာလေးပါဘူးလေးကဘာနဲ့ကြောင့်ဘုရားဟောရပါလိမ့်မလို့လေးကနေပြီးဒီကားကအတူနည်းနဲ့ငါနိဗ္ဗာန်ပို့မယ်လို့ပြောပါလိမ့်မလို့ဆိုတော့လေးမနိုင်လို့ရှိရင်ဒကာဓမ္မတို့သွားပြီမှန်ပါပါ ဆိုလိုက်ပါဆိုလိုက်ပါလဲမနိုင်လို့ရှိရင်ဖြင့်လဲနေရမှာဒကာဓမ္မတို့ဥပဒနာညာမညာနဲ့အသုံးမချလို့ရှိရင်ဖြင့်ဒါနေမှာတယ်ဝင်သွားတော့မယ်ဝင်ပါဝင်မေဘူးလားဝင်ပါဒါဖြင့်ဒကာဓမ္မတို့ဘယ်နံပါတ်အရေးကြီးပါလဲလဲနံပါတ်အရေးကြီးပါလဲနံပါတ်အရေးကြီးတယ်လဲနံပါတ်ဒီတန်လျာစကံသတ်ခြင်းလဲလဲနံပါတ်မှန်ပါတန်လျာဆက်ခြင်းလို့ရှိရင်လဲနံပါတ် နေရာကဆက်သည်လို့မှတ်ထားလိုက်ပါပါရှင်းညရှင်းပါသံဃာဆက်ခြင်းလဲနေပါပါအဲသံဃာဖြတ်ခြင်းလဲနေပါပါဝိပဿနာမှာဒီနေရာရေးကြီးဆုံးဆိုတော့ဘုရားဒီနေ့သေချာဟောတော့မှာပါပါသဘောပါကြပါပါဒီတရားကိုနာရတာဖြင့်တရားဓမ္မတွေကဒီနေ့တော့စိတ်နှင်းနေတော့ဆုံးနေတဲ့စိတ်ကိုပေါ်ခြင်းပေါ်မှာမမေ့မှန်ပါဟောပေါ်ပြီလားဒီလိုဖြန့်ခဲ့ကြည့်တယ် နေဒီစိတ်ပါချင်ပါမယ်ဒီလိုပြန်ခဲ့ကြည့်ပဲခက်ကမှာခဲ့ရောဒီလိုဖြစ်နေတာပဲမှန်ပါပါရင်းနေကလားဒီလိုပြန်မနဲ့ဆိုကြဒီလိုဖြစ်နေမှာပဲဆိုတာသဘောကျလားဒီလိုပြန်ခဲ့ကြည့်ပါလားဆိုတာဝိပဿနာဉာဏ်အခက်ကြီးလို့ဒကာဓမ္မတွေစိတ်ထဲမှာပေါ်လာရင်ဒကာဓမ္မတို့အမတန်ကျေနပ်ပါတော့မှန်ပါအခက်ကြီးပေါ်လာရင်ကျေနပ်ပါတော့လို့ပြောလိုက်တယ်မှန်ပါ ပြောလိုက်တယ်ပြောလိုက်ဩခက်တဲ့နေရာဒီနေရာကိုဆိုတော့ဒီနေရာအမှားကြီးတဲ့နေရာပါလားဆိုတော့ပရမထိုးထွန်းသိပါဘူးမှန်ပါမသိသေးဘူးလားသိပါဒီနေရာဒီတိုင်းဆိုရင်ကြည်ပါလားဆိုတော့ဒီလေးနံပါတ်မလွယ်ဘူးဘောသူလေးနံပါတ်ကိုသိလာပြီတော်ပြီမှန်ပါမသိသေးဘူးလားသိပါရှင်းကလေးမှမသိဘူးနာမှမသိဘူးမှန်ပါဟုတ်ဘူးလားမှန်ပါမျက်စိကံတစ်စိမ်ကြောက်သွားနေတာကိုမှန်ပါအခုကလည်းလေးရအရေးကြီးတယ်ဆိုတာရောသိပါ ဟောပါဗလားအဲ့ဒါအခက်ကြီးကြီးလို့ရှိရင်ဘုန်းကြီးဘက်ကတဝက်ပါပြီဒကာဓမ္မတို့ခက်ကြီးကြီးလို့ရှိရင်ဘုန်းကြီးဘက်တဝက်ပါဘုရားဘက်တော့တဝက်ပါဘုရားကသိလာပြီကွာမောင်တယ်ငကောကမျက်စိကန်တစ်စိမ်ရောက်သွားနေတာဘာသိသိပါဘူးရှင်းမလားသေးသေးချာချာညာနာနဲ့ထောင်ကြည့်ပါဒကာဓမ္မတို့ငကောကသွားလာနေတာဖြင့်မျက်စိကန်တစ်စိမ်ရောက်သွားတယ်ဆိုတာသိချမှန်မှန်ပါမှန်လားမှန်ပါဒီနေရာ တန်တရားဆက်တဲ့နေရာလို့သိဘူးပါရဲ့နော်သိဘူးပါဒီနေရာတန်တရားပြောင်းလို့ရင်ဒီရဖျက်မယ်လို့ပေါ့မသိဘူးခိုင်းခုဩမျက်စိနဲ့ကွယ်လင်းရပြီမှန်ပါဘုရားဓမ္မတော့ဘယ်နဲ့ဆိုကြမျက်စိနဲ့ကွယ်လင်းရပါမျက်စိနဲ့ကွယ်လင်းရပြီတဲ့ဘယ်နဲ့ကြောင့်လင်းရဆုံးဩဖြတ်ချင်တဲ့ဒီနေရာကနေဖြတ်ရုံပဲဖြတ်ချင်တဲ့ဒီနေရာကနေဖြတ်ရုံဒါဘယ်တော့ပန်သွားပြီမှန်ပါပယ်ရမယ်တရားသိသွားပြီမှန်ပါ သဘောကျလားအင်းပယ်ရမယ့်တရားလည်းသိသွားပြီမပယ်ရင်လည်းဒီလိုအပြစ်ကြီးတယ်ဆိုတာရောသိပါဘူးကဲဒကာဓမ္မတို့ကြီးတဲ့ပုဂ္ဂိုလ်လာလို့ရှိရင်ဘုန်းကြီးများကသိကျင်တတ်ပါတယ်မှန်ပါပါမကျင်တတ်တယ်ဘူးလားကျင်တတ်တယ်ပါကဲဒကာဓမ္မတို့မကျင်တတ်တယ်ဘူးလားကျင်တတ်တယ်ပါကဲဒကာဓမ္မတို့မျက်လုံးမဟုတ်တဲ့ကကူသုံးမျိုးပြပြီးဒီကရာ ဟောလိုက်တဲ့ဖြင့်ဘုန်းကြီးတို့ဓမ္မတွေဩသံဃာဆက်ခြင်းလဲဒီနေရာကစဆက်တာကိုသံဃာဖြတ်ခြင်းလဲဒီနေရာကဖြတ်လိုက်အေးလားပဲမလားဘူးလားမှန်ပါဘူးအဲဒါကတရားနာရလို့သမာဓိရှိဖြစ်လာတယ်မှန်ပါဘူးသမာကဖန်ကြတယ်ဒိဋ္ဌိကသိတယ် သဘောကျပြသမာကမှန်ပါဒိဋ္ဌိကသိတာအေးဒိဋ္ဌိကသိတာမြင်တာအမှန်သိတာသဘောကျပြပါဒိဋ္ဌိကသိတော့အမှန်သိကလေးရောက်လာတော့ပယ်ရမယ်တရားမှန်ပါသိသွားပြီမှန်ပါပယ်ရမယ်တရားလေးလည်းသိသွားပြီမပယ်ရင်ခက်မယ်ဆိုတာရောသိပါဒီသိသေးတယ်အောင်ဟုတ်တယ်သမာဓိဖြစ်သွားတာအဲ့တရားနိုင်ရင်သမာဓိဖြစ်သွားတာမှန်ပါတရားနဲ့တရားကြောက်ကုန်တယ်လို့တဲ့အချိန်မှမဟုတ်ပဲမှန်ပါတရားနာတဲ့အချိန် တရားနာတဲ့အချိန်မှာဒီတရားကဒီဒီတရားဒီနေရာနေပယ်ရမှာပဲလို့သိသွားတယ်။အဲ့တော့တရားနာတဲ့ပုဂ္ဂိုလ်ဗာရိဖြစ်သွားတယ်။သမာဓိဖြစ်သွားတယ်။သဘောကျ။တရားနာတဲ့ပုဂ္ဂိုလ်သမာဓိဖြစ်သွားတယ်။အဲဒီတရားဒီလိုရှိတယ်ကိုလို့သိသွားတာလေ။ဒီတရားကိုမပယ်လို့ရှိရင်လေသံဃာဆက်ကိုလို့သိတာလေသမာဓိရှိ။မှန်ပါ။သဘောကျ။ တန်မြာဆက်တယ်လို့သိတာလေမှန်ပါဘူးဆက်လဲဆက်တာကိုအမှန်သိလို့ဓမ္မဒိဋ္ဌိမှန်ပါတန်မြာဒီနေရာကဒီတရားကိုတို့တနည်းနည်းနဲ့ဆရာဘုန်းကြီးပေးတဲ့နည်းနဲ့လှုပ်လှုပ်လေးရလို့ရှင်းတယ်ပြမှာပဲလို့သိတာကဗာရိတိဆိုကြမှာပါဘူး။ကဲဒီချိန်နဲ့ခင်ဗျားတို့ဘလောက်ဖုတ်တန်သွား။တမ္မာ။တမ္မာရိတိတရားတွေမှာတော့ပါရမဘာမဒီဒီဒိဋ္ဌိ ဒီသမာဓိကြီးလာကုန်လားလာပါပယ်ရပယ်လို့ရသိတယ်သမာဓိကြီးရောမလာဘူးဖြစ်နေတယ်လို့သိတယ်သမာဓိကြီးရောမလာပါဘူးခိုင်းဘယ်လောက်ဘုဒ္ဓံသွားတော့ရှင်းမလားရှင်းပါဒါကဘုရားသခင်ကိုရမေကြီးကပယ်ရမယ်တရားပယ်ရမယ်တရားရဲ့လို့သိတာလဲသမာဓိရှိမဲ့ခင်กว่าတရားနာတဲ့ပုဂ္ဂိုလ်မှာဟုတ်လားမပယ်လို့ရှိရင်လည်းအပြစ်ရှိတယ်လို့သိတာရော တမာရိပိမဲ့ခင်กว่าခိုင်းတရားဓမ္မတို့သဏ္ဍာန်မှာအခုတရားနာရင်ဗာရိပိဖြင့်အဲသမာရိပိဖြစ်တော့သမာသင်္ကပ္ပကပါလားသဘောကျခိုင်းအဲ့ဒီကဲတော့ဖြစ်ပေတဲ့ကာလသွားတော့တရားနာရတယ်တို့နိုင်ဝက်ရှိသေးတယ်တို့မှာဖြင့်မသမာရိပိတော့ဖြစ်နေပါဘောလားလို့ဆိုတာကြီးတဲ့ပုဂ္ဂိုလ်ကသမာရိပိဖြစ်တယ်မှန်ပါ ဟုတ်တယ်ပယ်မပဲလို့စိတ်ကူးပေါက်တဲ့ပုဂ္ဂိုလ်လဲမှန်ပါပြီဒီလိုလိုဆိုလို့ရှိရင်အခက်ကြီးပါလားလို့ညီးတဲ့ပုဂ္ဂိုလ်ကသမာဓိပါလို့ညီးတယ်ရွာထဲမှာလုံနေကြမြို့ထဲမှာလုံနေညီးလုံးများပါရလားလို့မေးကြည့်တာမင်းသမာဓိကိုလုံးဝမပါဘူးပါရရလားဒါဖြင့်ဓမ္မတို့အပြစ်သိတာလဲသမာဓိအပြစ်ပယ်မဲလို့စိတ်ကူးရှိတာလေသမာဓိကဲဓမ္မတို့ဘယ်တော့ဖို့တန်ပါသမာဓိ မိစ္ဆာဒိဋ္ဌိကိုမိစ္ဆာဒိဋ္ဌိလို့ကိုယ်တဏ္ဍာမိစ္ဆာဒိဋ္ဌိဝင်လာတော့မိစ္ဆာဒိဋ္ဌိလို့သိရင်လားတမာဒိဋ္ဌိမှန်ပါပါကိုယ်တဏ္ဍာရှိတဲ့မိစ္ဆာဒိဋ္ဌိကဒီဥစ္စာဖြင့်တစ်ခါကဒီလိုတမာဒိဋ္ဌိဖြစ်တဲ့ပုဂ္ဂိုလ်တွေကမဆိုင်တာမှန်ပါရှင်းမလားရှင်းပါဒီလိုတမာဒိဋ္ဌိပေါ်တဲ့ပုဂ္ဂိုလ်တွေကမဆိုင်ပါမဆိုင်တာပဲဆိုတာကိုကောင်းကောင်းကျင့်နာပြန်ပါအောင်ရေးဒါဖြင့်ဒကာဓမ္မတို့ဒီနေရာပါ လမ်းကွဲဆိုတာတော့ဘုပြည့်တော်မောင်နိုင်တို့ကရှင်းပါပြီရှင်းပါရှင်းတယ်ဘူးလားရှင်းပါသံဃာခရီးတယ်ဖြစ်တယ်လေဒီနေရာကနေခရီးတယ်ဖြစ်မှန်ပါသဘောကျလားသံဃာလမ်းဆုံးပြန်လို့ရှိရင်လေဒီနေရာဒီနေရာလေးကိုပယ်နိုင်လို့ရှိရင်ဒါလမ်းဆုံးတာပဲဆိုတာကိုကောင်းကောင်းရှင်းတော့ရှင်းတော့ပါဒါဖြင့်တရားဓမ္မတို့အမှန်ဘုရှိကံရှိတဲ့တရားဓမ္မတွေမို့ထူးထူးခြားခြားပဲဩသံဃာကြီးကဖြင့် ကြောက်လာကြီးရဲ့ထုံနဲ့မပြီးဘူးမှန်ပါဗျာဗျာကြီးဟုတ်နောက်ဘုဝိနာပဲတေဘေးရတပည့်တော်ပစ္စည်းတွေလို့ရှင်ဘုရားကဟောထားတယ်ဘုရားကဟောထားတယ်တပည့်တော်ပင်ကြောက်လာကြီးရဲ့ကြောက်ရုံကြောက်နေလို့မရပါဘူးတရားဓမ္မတွေဒီနာစိတ်ပင်ပေါက်တာကိုကြောက်လာကြီးရဲ့ဆိုပေမဲ့လည်းကြောက်ရုံလင်းနေဆိုလို့ရှိရင်စိတ်ပင်ကသေးချိန်သေးပွင့်ချိန်ပွင့်ကိုအနတ်နေမိသေးဦးမှာမှန်ပါမသေးပဲဘူးလားသေပါဘူးအဲဒါ ဒီစိတ်ပင်ဤအမြတ်ကိုယနေ့သိရတယ်မှန်ပါသဘောကျလားကျောင်းလာရည်လို့ဆိုတာကစိတ်ပင်သိတာမှန်ပါစိတ်ပင်သိတာကတော့ဒကာရမတွေတလောက်ကျေးဇူးမရဘူးအစိတ်ပင်ရေတော့မြည်သိရတာဘုကျေးဇူးမှန်ပါများဘူးလားများပါခုဘာသိရတော့လင်းတော့မသိရမှန်ပါလင်းတော့မရဒုက္ခပင်ရေတော့မြည်မှန်ပါသဘောကျလားကိုယ်ဝိနာပဲဒုက္ခပဲတွေကိုအမျိုးမျိုးပေးတဲ့ရေတော့မြည်မှန်ပါ သောကပရိဒေဝဒုက္ခဒေါမနတာအဆုံးပေးနိုင်တဲ့ရေတော်ရေတော်မြေအပယ်လေးပါးကိုရောက်အောင်ပို့နိုင်တဲ့ရေတော်မြေလေးနာမှာဘယ်လောက်ရေးကြည့်လဲရေးကြည့်ပါစကားတက်လို့ပြောနေတာလားဖြစ်စဉ်ကြိုက်ပြောနေတာလားသတိထားပြီးနားထောင်ပါဘုန်းကြီးကဆရာရှည်တယ်လို့အောင်းမေ့မနေနဲ့ခင်ဗျားတို့ကအရေးကြည့်ပါတယ်ကြည့်ပါသဘောကျမပေါ်ပေါ်ပဲပြောရတယ်တွေ့တဲ့တရားဓမ္မတွေ ခိုင်းနိုင်နေရကြပြီတဲ့။တန်တရားဆက်ရှင်တဲ့ဒီနေရာတန်တရားဆက်ရှင်တဲ့ဒီနေရာပေါ်ကြရနော်။အဲ့တော့ဝတ္ထုထုတ်ကြတယ်တော့ကိုမင်းတို့မောင်းနေတယ်နော်။ဝါတဲ့ဘယ်ခင်ကိုရမေကြည့်ပြီ။ဇင်္ဂရမြို့မှာဝါတော်ကြီးဇင်္ဂရမြို့ကလည်းရှိတယ်ဖရာလက်ထက်က။ဇင်္ဂရမြို့လည်းရှိတယ်။အဲ့ဒီဇင်္ဂရမြို့ကလည်း ဘယ်လိုဒီမြို့မှာခြံရံတာတော့ဆိုတော့ရွှေရောင်ဝါးတွေမောင်နိုင်တော့အောက်စီမြင်မှုမှာအဲ့ဒီဝါးတွေကိုသူကမြေရိုးလုပ်တာဒီပင်လေးကုန်းဆိုင်ထားတယ်မြေရိုးလုပ်အဲ့ဒီမှာသတင်းသုံးပြီးဒီကရာဇင်လာမြို့ရွှေရောင်ဝါးတွေနဲ့မြေရိုးခတ်ပြီးဒီကရာနေတဲ့မြို့ကြီးမှာဘုရားသခင်ကိုရမဲကြီးကအားလုံးသောရှင်ရဏနဲ့ပါတယ်နောက်တော့ဗာရှင်ရဏနဲ့ကွာဘုရားကြွလာတယ်ဆိုတော့အားလုံးသောပုဂ္ဂိုလ်တို့တရားနာပြီးဒီကရာနေကြတယ် တရားနာတဲ့အထဲမှာဒီအခုပြောတဲ့ဝတ္ထုဥပဒနာအကျဉ်းချုပ်ကိုဟောကြတော့ဘုရားပါလာတော့ဆိုတော့အရင်ကလည်းဟောဖို့ပါတယ်ဓမ္မတော့ပါရတိဝိယဆရာကြီးတပည့်ဥတ္တရလူလည်းငါပါလာဒီတရားဟောတယ်ပါရတိဝိယတက္ကသိုလ်ဆရာကြီးတပည့်ဥတ္တရလူလည်းငါပါလာဒါနဲ့ဘုရားသခင်ကိုရမရဒီတရားဟောရမှာဥတ္တရလူလည်းငါပါလာတယ်ဥတ္တရလူလည်း မင်းဆရာကြီးရတယ်အခုဥပဒနာဆရာကြီးတက္ကသိုလ်ဆရာကြီးရဲ့လို့အမှန်တမ်းနာမည်ကြီးပါတကွာအဲ့ဒီပါဠိဝိယဆရာကြီးကဣန္ဒြေလုံအောင်မျက်လုံးတို့ပါတော့လုံအောင်မျက်လုံးပေါက်ကနေပြီးပယ်မသွားရအောင်နားပေါက်ကနေပြီးပယ်မသွားရအောင်သူကမျက်လုံးပေါက်ကနေပြီးဒီသွားတယ်မတွေ့ဘူးလားတွေ့ပါဘူး။တန်တရားသွားတယ်နော်မျက်လုံးပေါက်ကနေပြီးသန္တရာမလဲရအောင်နားပေါက်ကနေသန္တရာမလဲရအောင်ဘယ်လိုများ မင်းတို့ဆရာကြီးဟာတပိသားမိတွေကလည်းများပါပြီကနဲ့အဲ့ဒီတပိသားမိတွေဘယ်လိုဟောလို့ပြောလို့ရှိသလုံးกว่าဥတ္တရလူတွေကငါလျှောက်စမ်းပါဦးဘုရားကဟောကြလို့စလိုက်ဟုတ်ပါဘူး။ဒါအဲ့ဒါတပိသားဆရာကြီးရတယ်ဒီလိုဟောပါတယ်။မျိုးလုံးရှိပိတ်ထားกว่าဘယ်နည်းမှသံသရာမလဲဘူး။မျိုးလုံးပိတ်ထားတယ်။သဘောကျ။နားရှိရနဲ့နားပိတ်ထားกว่าသံသရာမလဲဘူး။ ဒီလိုဟောပါတယ်ခင်ဗျာဟောဘုရားသခင်ကိုရမေကြီးကအာအသင့်ဘုရားသခင်ကိုရမေကြီးကအာအသင့်ဒါအိန္ဒြေလုံတာပဲတဲ့စက္ကုန္ဒြေလုံနေပြောတာပေါ့လေသောတိန္ဒြေဘက်ကနေပြီးသံဃာမဆက်ဘူးမျက်လုံးဘက်ကလည်းသံဃာမဆက်ဘူးနားဘက်ကလည်းသံဃာမဆက်ဘူးလို့သူကလူပိန်းကြတရားဖြစ်နေတယ်ဘယ်လိုကြလောက်တဲ့တရားပါလဲလူပိန်းကြလူပိန်းကြတော့မမြင်လို့ကြုတ်ပါမဖြစ်ဘူးမကြားလို့ကြုတ်ပါမဖြစ်ဘူးဒီလိုပြလိုက် ဟုတ်တယ်လို့တော့မထင်ရဘူးဘယ်ဟုတ်မလဲတဲ့ဘုရားသခင်ကိုရမေကြီးကဒါဖြင့်ကွာတဲ့ဥဒရာလူလည်းမင်းသောရကတက်တယ်လို့လည်းမအောင်မင်းနဲ့မင်းဆရာပါရတိဝိယဆရာကြီးပြောတဲ့တရားကဖြင့်ဘုန်းတော်ကကမ်းလာတဲ့ပုဂ္ဂိုလ်လေသန္တရာခྱི་ဆုံးပေါ်ဒီလိမ့်မရတယ် ပြောလိုက်ဘူးလားပြောလိုက်ပါဘူးဝန်းနဲ့ကနားပင်းလာတဲ့ပုဂ္ဂိုလ်လည်းသံဃာလဲမှုမရှိတော့ဘူးဘာကြောင့်လဲမျက်လုံးပုတ်ကလုံနားပုတ်ကလုံပြီးဒီကလာနေတဲ့အတွက်ဒီပုဂ္ဂိုလ်တွေကသံဃာလဲကြမရှိတော့မြင်လည်းမမြင်ကြားလည်းမကြားဖြစ်ပြီးဒီကလာမနေလားနေပါဘူးနှုတ်အဲ့ဒီပုဂ္ဂိုလ်တွေကသံဃာသခန်းကပြီးဒီကလာနိဗ္ဗာန်ရရောက်ဖို့ရှိတော့တာပဲလို့ဘုရားကဖို့ပြီးစကားပြောလိုက်ပြောတယ်မပြောဘူးအဲ့ဒီမှာဥဒ္ဒရလူလည်းကတခါလဲဩ သူလည်းဒါတော့ကြားတယ်ညလုံးရှိပိတ်ထားဘယ်နည်းမှသံဃာဆက်တယ်တဏှာဥပါဒံကံမလာဘူးပေါ့ကွာနာရှိပိတ်ထားတဏှာဥပါဒံကံမလာဘူးဆိုတော့ဘုရားပြလိုက်တဲ့ဥပမာနဲ့ဆိုတော့ကံလာခြင်းမနေဘူးလားနေပါအဲ့ဒီကလည်းပြင်နေတော့ဩဘုရားခင်ကိုရမကြီးကတွေ့တယ်ဒီပါရသူကြီးကတက္ကသိုလ်ဆရာကြီးညံစွမ်းတွေကလည်းဆိုလို့ရှိရင်လူဘိန်းတော့ပြန်အတော်ကြိုက်ပါပဲ သဘောကျလားလူဘိန်းတော့အတော်ကြိုက်လူဘိန်းကြိုက်တရားကြီးပါလားဟုတ်တယ်လို့တော့မထင်ရဘူးထင်ရပါလေတဲ့အခုတချို့တရားဓမ္မတွေမှာလည်းတော့နားမလည်လို့ရှိရင်ဒီဥစ္စာကြက်ရှင်ကြိုက်ပါမယ်မှန်ပါပါဟေးအမျက်ရှိကွယ်နားကွယ်ရကောင်းပြီအမှန်လာဘောဗျာမှန်ပါဘာနဲ့သမီးနဲ့ဆွေးနဲ့ညွှန်းနဲ့ဟာအဲ့ဒါသူတို့နဲ့နေရင်တရားဥပဒေဖြစ်တယ်အဲ့ဒါမျက်ရှိကွယ်နားကွယ်ရသိကောင်းတယ် ပြောကြဘူးပြောပါဘူးအင်းပါတိဝိယဆရာကြီးရဲ့တပည့်တွေဖြစ်ကုန်မနော်သုံးမမသုံးကြဘူးလားသုံးပါဘူးအဲနဲ့ရှိကနဲ့ဝိနိတ္တရမဏိသာရသမီးတွေဆွေတွေမျိုးတွေအခုတို့ဖြစ်နေတာနည်းနည်းနေရတယ်မျက်စိကွယ်အနာကွယ်ဆိုဘာမှဖြစ်เสียမရှိဘူးနင်တို့ကလည်းတော့ကျွန်းထိုးနေနေဘာဖြစ်နေနေတို့အေးတာပဲဘယ်အေးမလဲကွာသဘောကျလားမျက်စိကွယ်အနာကွယ်ဆိုတော့ဓမ္မတွေကနည်းနည်းနေတာပေါ့လေနော် မဟုတ်ပါဘူးတဲ့ဒကာဓမ္မတို့မျက်စိကွယ်နားကွယ်ရတာဆိုတာကိုစိတ်ကွယ်ရကွာနေစိတ်ကွယ်ရမှာသွားနေတဲ့လေတွေးလုံးတွေထုတ်ပြီးနေတာဒီကြတော့ဘယ်နဲ့လုံးမလုံးဟုတ်ဘူးလားနေမှကောင်းကြရဲ့လားကောင်းစိတ်ဝါရေးမှာဘယ်လိုများနေရှာကြဥရိယာဒီကသိုးပါပြီးခင်တယ်ဟိုတောထနေတာသူပြောတာဟုတ်ပဲရှင်းပြီလားအဲ့တော့လွတ်ရသွားနေကြဆိုမှလည်းလွတ်ရပြုနိုင်တဲ့ မနှောသွားတာကရှိသေးတယ်မရှိဘူးလားအဲ့တော့တကယ်တော့မတို့တချို့ကြတယ်လဲသင်ကြီးကလဲတာမျက်စိကွယ်နားကွယ်ဆိုလို့ရှိရင်မကောင်းဘူးမျက်စိအောင်နားအောင်မကောင်းတဲ့သူသိုးသူပဲကြိုက်တယ်လာကြနာပဲသူကမလာဘူးလားခင်ဗျားတို့ကလည်းဘယ်လိုမှပြန်လို့ကိုမရဘူးတခါတည်းကျလွတ်ရကျော်သွားနေတယ်မှာအေးပါတယ်လို့ပြောချင်တဲ့သူတခါတည်းကျတော့မျက်စိကွယ်နားကွယ်စိတ်မချပါဘူးလက်မချပါဘူးလာချင်လား သဘောကျပါလားဘယ်ဟာသုံးချမှာတုံးတယ်မောင်နိုင်ပါသုံးချဘယ်မှာအချိုးကိုကြရကျပါဝေပြန်ဝေလို့နီးပြန်နီးလို့နီးလို့တဲ့ဒါလည်းကအဝေးနီးမှာပါလေဒီပြန်ပါရှိသေးရှိပါဘာမှမရှိတာကြီးကိုပဲလည်းခင်ရတို့ကလည်းစကားအိမ်ဖွဲ့ပြီးဒီကလာမြင်းမျိုးပြောနေကြတော့မလွယ်ဘူးလားလွယ်ပါတဲ့ဒါစဉ်းစားမိကြအဲ့ဒီတော့ဘယ်အဲ့ဒီတရားမျိုးကလုံးဝမမှန်တဲ့တရားလို့သူမြင်ကြတယ် မျက်စိကွယ်နာကွယ်ရတရားလည်းလုံးဝမမှန်တဲ့တရားဆိုတော့အခုပယ်ရှားလိုက်တာတော့ရိမ့်မိတာရိမ့်မိပါအေးဥဒရာလူတွေမင်းပါသူရတဲ့ဆိုဆရာကြီးဟောတာကမျက်စိပိဋ္ဌာနာပိဋ္ဌာဒါဆိုလို့ရှိရင်ပြန်သံဃာဆက်တဲ့တဏှာဥပါဒံကံနေမလာတော့ဘူးဒီလိုဟောလိုက်တော့ဒါပြန်ကွာခရကဝန္ဒကမျိုးလုံးကံလာတဲ့ပုဂ္ဂိုလ်ဝန္ဒကနာကံလာတဲ့ပုဂ္ဂိုလ်တွေအင်းသံဃာတကားတဲ့စကံပမလို့မိုးဖွားလာကြတယ်လို့မင်းဆိုမလားပြောတတ်ဘူးလားပြောတတ်ပါ ရှင်းကြပါလားအဲ့လိုပြောလိုက်တော့မှဗာတိမိယဆရာကြီးတပည့်ဥက္ကရာလူလင်ကဩတို့ဆရာကြီးခေါ်တာအလွဲပါလားရိမ့်မိရိမ့်ပါဘယ်နဲ့လဲလွဲကုန်ပြီဘယ်မျက်လုံးရှိပိတ်ထားရမလဲနားရှိတယ်ပိတ်ထားမကြားရရင်ဘာမှဖြစ်ဘူးမကြားရတွေးလုံးနဲ့ရှိနေသေးတာဘူးမှန်ပါသဘောကျအဲ့တော့ခင်ဗျားတို့မမြင်မကြားရတာနဲ့တွေးလုံးနဲ့ ဒကာဓမ္မတွေအမေမိဘလှုပ်ခုတဲ့ပုဂ္ဂိုလ်ကြီးပဲသားနဲ့လူမင်းနဲ့နေကြတဲ့ပုဂ္ဂိုလ်ဆွေနဲ့မင်းနဲ့မမြင်ရမကွယ်ရတာပူရတာနဲ့ရှေ့ရင်မျက်မှောက်ပူရတာနဲ့ခင်ဗျားတို့ဘယ်ဟာကြိုက်ကြုံရိုးရိုးပြောကြပါရိုးရိုးပြောကြပါဘာမှမကြိုက်ဘူးဒီလိုတော့မပြောနဲ့လေခင်ဗျားတို့အခုလောကမျိုးလုံးနဲ့သာပြောလို့ရှိရင်ဖြင့်မျက်စိကနာကြရဆိုတာ ဒီအနာလေးကအနာကြီးဖြစ်ပြီးတွေးတော့ခေါင်းတွေးတတ်တယ်မှန်ပါတဘောကြပါအနာကြီးအနာလေးဖြစ်ပြီးခေါင်းတွေးတတ်တယ်ကဲဒီတော့ခေါင်းမတွေးရတော့ဘူးတရားဓမ္မတို့ကိုဖြစ်စီရောက်ပဲသေသူရှင်သူကောင်းဓမ္မရဲ့ဟောလာပြီမလာဘူးလားလာပါတယ်တဲ့အဲ့ဒါအနည်းကြိုက်သက်သက်သေသူချာချာကတဘောကြအမှန်ဆိုးလိုက်တဲ့ခိုးရွန်တေရွန်တို့ဖဲရရဲ့အမြင်မျိုးပုံမပြေးနေတာတောင်မှ ဟိုဘာသာများကြားသေးတော့နှမ်းမေးချင်မေးတာခွဲငန်းနေပြီးတော့ဘာသာများကြားသေးတော့မေးဘူးလားမေးပါမေးတယ်လားမင်းဥပဆိုတော့တောင်းလို့ဘလုံးလုံးနဲ့ဖောက်တော့မပြည့်နိုင်ဘူးသူစင်ကျင်တဲ့သူလာတာပဲမလာဘူးလားသဘောပါလားအဲ့ဒါအနည်းရိုက်ဆိုတာမသေးကြဘူးလားဒါကြောင့်မောရအိမ်မှာဥမာတယောက်တယောက်ခွဲကြပြစ်ကြတဲ့ခါကြလို့ချင်းဘ누구စိတ်ကောင်းကြလို့မေးမနဲ့ပြောကြခွဲတယ်လို့စိတ်ကောင်းရလား ကျန်တဲ့ကွာဟာငါကအဝိဇ္ဇာကနေကြိုက်လားသိကြပါလားသိကြပါပြီတရားဓမ္မတွေကအဲ့ဒီကဲလောကိမှာလည်းခင်ဗျားတွေရှင်းတော့ပါပြီတဲ့ဒါဖြင့်ဘုရားသခင်ကိုရမေကြီးကဒီနေရာမှာတရားဟောဖို့ကိုမောင်းနေခွင့်ရောက်မှန်ပါဒီပါရသဝိရဆရာကြီးကလည်းဘုံကံပါရမီနဲ့တပိသားကြီးတွေနဲ့ ဤကဲ့သို့ကြီးကျယ်နေတဲ့ပုဂ္ဂိုလ်ကြီးကဒီတရားတွေအလွဲတွေဟောနေမယ်ဆိုလို့ရှိရင်ဗျာအာရုံမပုဂ္ဂိုလ်တွေဗျာအကုန်ဒုက္ခရောက်ရှိရဲ့ဘယ်ညာနဲ့သွားမြန်မျိုးလုံးဗိက္ခာနာဗိက္ခာဆိုတော့သူတရားဓာကိုဗျာရှင်းမလားရှင်းပါဘူးကဲညီညီတော်အနန္ဒာအနာရှိတော့ရှင်ဘုရားတော့ဘုရားလုံးကြတာသိတော့ရှင်ဘုရားဟောဖို့ရှင်ရောက်ပါပြီရှင်ဘုရားပဲသုံးမသွန်သင်ဖို့ရှင်ရောက်ပါပြီဒီတရားရှင်ဘုရားဆက်ဟောပါကဲဒါကဲ အားလုံးသောသံဃာတွေရဲ့လူတွေရောပါအကြောင်းပြလိုက်မြတ်စွာဘုရားရှင်ကိုရမကြီးတန်မြာမဆက်တဲ့တရားကိုဥပဒနာအကျဉ်းချုပ်နဲ့တန်မြာပြတ်တဲ့တရားဟောလိုက်မယ်ဆိုတော့မင်းကြော်ညာပေးလိုက်အားလုံးသံဃာတွေအမိတ်ရှိတဲ့ကြောက်စီကောင်းကောင်းထိုးလိုက်ဆိုမှသံဃာတွေရဲ့လူတွေရောကိုစုစုလာတဲ့အချိန်ကြတော့မှဘုရားခင်ကိုရမကြီးကဟောပြီတရားဓမ္မတို့မျက်လုံးနဲ့ဒါကကြောက်ကလေးတစ်ခုမျက်လုံးနဲ့မြင် မြင်တဲ့အခါကျတော့လိုချင်မှုလည်းပေါ်ရင်ပေါ်မဲတယ်တဲ့နံပါတ်မလိုချင်မှုကိုပေါ်ချင်လိုချင်မှုမလိုချင်မှုကင်းတဲ့သမရောပေါ်ပါဘယ်မျိုးပေါ်သုံးမျိုးအဲသုံးမျိုးပေါ်တယ်ကွာဒါမပေါ်ပါနဲ့ဆိုတော့ဒကာဓမ္မတွေမရဘူးပေါ့ဗျာသဘောကျဒါမပေါ်ပါနဲ့ဆိုတော့ဒါကဓမ္မနေမှာကွာကိုမြင့်တို့မောင်နိုင်တို့မပေါ်ပါနဲ့ဆိုတော့မရဘူးမျိုးလုံးခွင့်ဒီသုံးခုတစ်ခုကပေါ်ရမယ်သဘောကျ ဒါပဲနဲ့ကြောင့်ပေါ်တော့အိုးဒါနေမှာလေဆောင်းမင်းနေလာတာကိုမောင်နိုင်ကထူးထူးဆန်းဆန်းလာသူ့ပေါ်မြဲလားပေါ်မြဲအမျိုးလုံးဖွင့်ဒီတုံးမူလာမဲတဲ့ဒကာဓမ္မတို့ပုရိသဇန်သာမှန်လာမယ်တဲ့ဒီတုံးမူတစ်ခုမလာပါနဲ့ဆိုတော့ကျေနပ်ပါအဲ့တော့လာတဲ့နေရာမှာဘုရားကအသုံးချရမယ်မျိုးလုံးဖွင့်တာဖွင့်ထားလာတဲ့နေရာမှာမောင်နိုင်ရဲ့သိသိနိုင်ရမယ် မှန်ပါသဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတွေယခုလင်းနံပါတ်ကလေးလင်းနံပါတ်ကိုဘုန်းကြီးကရှင်းပြပါပြီတဲ့လင်းနံပါတ်နေရာမှာဒကာဓမ္မတို့ဝန်တာရလည်းလာနိုင်တယ်နော်မှန်ပါဝန်နေတာတော့ဝန်တာဝန်နေကင်းတဲ့သဘောလေးကိုလာနိုင်တယ်မြင်ကလည်းမတ်တာတွေဟုတ်လားလောကျင်ကမြတ်တာမဟုတ်ဘူးအဲဒီဥစ္စာဥပ္ပခါသဘောနဲ့ဒီနေရာလာတယ်ဆိုတော့လည်းခုနကရှင်းပြခဲ့ပါပြီမှန်ပါ အဲ့ဒါဒီနေရာဗရမျိုးလားသုံးမျိုးလားတော့သုံးမျိုးလားတော့မင်းတို့အင်္ဂလိပ်ကဒီကသန္တရာမဆက်ချင်လို့ရှိရင်ငါသေးသေးချာချာသံတရားပြတရားကိုဟောတာလေးကိုငါဖြတ်ခိုင်းမယ်လေးနံပါတ်ဖြတ်ခိုင်းမယ်ဒကာဓမ္မတို့ဘယ်နံပါတ်လေးနံပါတ်မလာပါနဲ့ဆိုလို့မရဘူးတဲ့လာမှာပဲတဲ့ဒကာဓမ္မတွေမလာပါနဲ့ဆိုလို့ဘယ်ကားရမရပါဘူးမျိုးလုံးရှိတယ်လို့ဖွင့်မှာပဲဖွင့်တော့ဒါတော့ပေါ်မှာလူကျင်မှုလိုက်ကြလားမယ် မလိုချင်ဘူးမှန်ပါဘူးလိုချင်မှုမလိုချင်မှုကင်းတဲ့သဘောပေါ့မှန်ပါပဲလောကနာလာလို့ခရတာကိစ္စမရှိဘူးတဲ့ဒါဝိသိပရိစ္ဆေသမုပ္ပါကြီးနိမဝိရိယဖြင့်လည်းနိမအမြဲတမ်းပေါ်တဲ့တရားပဲတဲ့လာရမလာရဘယ်သူမှမတတ်နိုင်သဘောကျလာရမလာရဘူးတော့ဘယ်သူမှမတတ်ဘူးဘယ်သူမှမတတ်နိုင်တော့လာမှာပဲတဲ့ဒီဥစ္စာတရားဓမ္မတို့အရေးကြုံပြီနော်အရေးကြုံပါပြီတဲ့ဒါဘုရားသခင်ကိုရမေကြီး တံ္ဍရာမဆက်တဲ့တရားကိုသူဟောပါတယ်အိန္ဒြိယဘာဝနာဒါတို့အရိယာတို့တရားကတော့ကွာတဲ့ဒီနေရာမှာပေါ်တဲ့တရားကိုစဉ်းစားဖို့ပဲဒါမပေါ်ပါရင်နဲ့လို့အိန္ဒိယတွေပါရုရဆရာကြီးကတော့ဒါကမပေါ်ခြင်းနဲ့ပြောတာဘုရားကတော့ဒါပေါ်ပြီသဘောကျဘုရားကပေါ်ပါဘုရားကပေါ်ပြီဆိုတဲ့ဥစ္စာကမပေါ်ပါနဲ့ဆိုလို့ကိုမရလို့ ဝိသိနိယမှာပရိစ္ဆေသမုပ္ပါနိယမှာဘုရားကသူလည်းမတားနိုင်ဘူးပေါ်ပဲပြောတာဘ누구တားနိုင်တော့ဓမ္မတားနိုင်မြင်လို့လိုချင်တာလည်းဘ누구တားနိုင်တော့မတားနိုင်မြင်လို့မလိုချင်တာရောမတားနိုင်အဲမြင်ရတာနဲ့ပဲလိုချင်မှုမလိုချင်မှုကင်းတဲ့သဘောလေးပေါ်တာရောမတားနိုင်ဘူးမှမတားနိုင်ဘူးတရားဓမ္မတို့ဒါမျက်လုံးသာဖွင့်ဒီနေရာကတော့ပြင်ရောက်မှာကြီးပဲမှန်ပါရှင်းမလားရှင်းပါသေသေးချာချာနားထောင်မှာတရားဓမ္မတို့ဒီဥစ္စာဝိပဿနာအတူနည်းနဲ့ဘုရားက တခါတန်လျာစကားကိုဖြတ်လန်းကနေပြီးပြတယ်တရားလို့ဥပရိပါဏသပါဠိတော်မှာဒါဟောပြီးတော့မောင်နှံရဲ့နောက်မဟောတော့ဒါအမှန်ကြီးကြည့်တယ်တရားလို့ဒကာဓမ္မတွေမှတ်ပါအဲ့ဒီတော့ကိုတဲ့ဒီတရားပေါ်တယ်ဆိုတာတော့ဖြင့်ဒကာဓမ္မတို့ဘယ်သူမှတားလို့မရလို့ပေါ်တာကိုပေါ်ပါစီရှင်းမလားရှင်းပါဒီတရားမပေါ်ပါနဲ့ဆိုတော့မရပါဘူးပေါ်တယ်ကိုအသုံးချဖို့ပဲကျွတ်တို့ကရေးကြည့် မှန်ပါပါရိဝရဆရာကြီးကဒါကိုသူမပေါင်းခိုက်သူမပေါ်ပါလို့ဆိုလို့နေမတရားလားမနေပါနိရမလားကွာနိမဆိုတော့ဒါပိဒါပေါ်ဒါပိဒါပေါ်ဆိုတော့ကြောင်းလို့ပြက်လို့ကြောင်းလို့ပြန်လို့ရမရပါဘူးရှင်းလိုက်ကြတယ်ဒါတရားအစ်စ်ကိုဟောရမယ်ဆိုရင်ရှင်းဘင်းကနေအကုန်ရှင်းပေးနေတာနော်ရှင်းဘင်းကအကုန်ရှင်းပေးနေတယ်ဒါရင်ဒါဖြင့်မြင်လို့ရှိရင်ခင်ဗျားတို့သာသမီမြင်လဲ တခါတည်းကြလို့ရှင်ခင်တာလည်းပေါ်ရင်ပေါ်မယ်အဲမြတ်မွေးစုတနေ့ကြည့်ရတာဟုတ်လားကြီးလက်ရှိတဲ့နဲ့အဝတ်ကဆုပ်ပြတ်လို့အစရှိနေဒီလိုလည်းပေါ်ရင်ပေါ်တာပေါ်ဘူးလားပေါ်နေတာပဲတခါတည်းကြတယ်အော်ပဲသွားကူလို့ဘာမှသိုံလေးတော့မြင်တဲ့သဘောပေါ့ပေါ်ပါရှင်းမလားဘယ်လိုမျိုးပေါ့သုံးမျိုးပေါ့အဲပေါ်တာလေးကိုစဉ်းစားပေါ်တာလေးကိုဒါပေါ်တော့ပေါ်ပြီနောက်ကနေပြီးတရားဓမ္မတွေကစဉ်းစား ဒီပေါ်တဲ့တရားလေးစဉ်းစားပေါ်တဲ့တရားလေးကဒကာဓမ္မတွေကစဉ်းစားတော့လုံးနေတာထုတ်လိုက်ပါသဘောကျပေါ်တဲ့တရားလေးကိုဘာလို့อ่ะစဉ်းစားလုံးထုတ်အောင်မယ်တဲ့ဒကာဓမ္မတို့ပေါ်တဲ့တရားဘာလို့อ่ะစဉ်းစားလုံးထုတ်ဩဒီတရားလေးကိုခင်ဗျားတို့အခုဘုန်းကြီးကစဉ်းစားလုံးကိုဖြစ်စွက်ပြီးဒီကရာဒကာဓမ္မတို့နားမလဲလဲအောင်ပဲရှင်းပြပါတော့မယ်နော်ဒီတရားလေးကမောင်တိုင်းတို့ကိုမြင့်တို့ရဲ့စဉ်းစား ဟောဒီအကြောင်းမရှိပဲနဲ့ပေါ်ပါပေါ်ပါဟောဒီအကြောင်းကပြုပြင်လို့ပေါ်လာတဲ့တရားလို့တွေးလိုက်မှန်ပါဒီကြောက်ပြီးတော့အချင်းကပြုပြင်လို့ပေါ်လာတဲ့တရားမှန်ပါကြောက်မရှိရင်ဒီလိုချင်းဆရာလာပါမှန်ပါဒါဖြင့်လိုချင်တာသာသာဩကြောက်ကပြုပြင်လို့ပေါ်တဲ့တရားလို့တွေးသဘောကျဒီတရားဘယ်လိုကြောင့်ပေါ်လာလဲအဲကြောက်ကပြုပြင်လို့ပေါ်လာတဲ့တရားရှင်းမလား ဒါနဲ့ကြောက်ကပြည့်စင်လို့ပေါ်လာတဲ့တရားဆိုတဲ့ကသူပဋိစ္စသမုပ္ပန္နတရားလို့ပြောတယ်စာလို့ပြောတော့ရှုံတယ်မဆိုလို့နော်ဒီကြောက်ကြည့်လို့တရားကပြည့်ပြင်လို့ပေါ်လာတဲ့တရားမှဟုတ်ပါရဲ့လားတရားဓမ္မတို့လင်းနေပါဟုတ်ပါဘူးအဲအော်ပြည့်ပြင်လို့ပေါ်လာတဲ့တရားလို့ချက်ချင်းတွေ့ပါမှန်ပါဟုတ်လားပြည့်ပြင်လို့ပေါ်လာတဲ့တရားဖြင့်သင်္ခါရတရားမှန်ပါပြည့်ပြင်လို့ပေါ်လာတဲ့တရားသင်္ခါရတရား ဒီဒီတရားကမပြုတ်ပြင်မဲနဲ့ပြင်ဒါပေါ်ပုံပေါ်စဉ်းစားကြည့်ပါဒီကလေးကငိုဆွေငိုတာပါပဲဒီမေဟာဒီကလေးကပြုံးလိုက်ဆွင်ပြုံးပါဒါဖြင့်ဒီအာယုံကပြုတ်ပြင်နေတယ်ဆိုတာမပေါ်ကြဘူးလားပေါ်ပါဒါရင်သူသင်္ခါရတရားမပေါ်ကြဘာတရားခေါ်ကြသင်္ခါရတရားဟာဒါဖြင့်သူသင်္ခါရတရားပါလားလို့သင်္ခါရတရားလို့ပဲတွေးလိုက်သင်္ခါရတရားလို့တွေးလိုက်တော့သူဒီ လောဘကောဟုတ်သေးရဲ့မဟုတ်ပါဘူးဒေါသကောမဟုတ်ပါဘူးအဲမောဟတရားကောမဟုတ်ပါဘူးဟုတ်ပါဘူးသင်္ခါရတရားလေးပဲလို့ဆိုတွေးလိုက်ပါမှန်ပါဘူးသင်္ခါရတရားပရိစ္ဆေသမုပ္ပန္နတရားသဘောကျဒါဖြင့်သင်္ခါရတရားမှလည်းသိပြီပရိစ္ဆေသမုပ္ပန္နတရားလည်းသိသွားပြီဆိုလို့ရှိရင်ဖြင့်တဲ့ဒါကိုခမရတော့သင်္ခါရတရားပရိစ္ဆေသမုပ္ပန္နတရားလို့ခမရတို့ကတွေးလုံးလေးနောက်ကနေပြီးတွေးလုံးလာဆိုပေါ်တိုင်းပေါ်တိုင်းတွေးလုံးထုတ်မှန်ပါဘူး သဘောကျပေါ်တိုင်းပေါ်တိုင်းတွဲလုံးထုတ်လိုက်တဲ့အခါကျတော့သင်္ခါရတရားပရိစ္ဆေသမုပ္ပါဒတရားဆိုသဖြင့်သင်္ခါရတရားဖြင့်ပြည့်တယ်မလားဘူးလားပရိစ္ဆေသမုပ္ပါဒတရားဖြင့်ချုပ်တယ်မလားပဲဘူးလားသင်္ခါရတရားဖြင့်ပရိစ္ဆေသမုပ္ပါဒတရားဖြင့်ချုပ်တယ်ဆိုတော့ပရိစ္ဆေသမုပ္ပါဒတရားဆိုတာကတော့ဖြစ်ပြီးချုပ်ရပါဘူးမချုပ်ရပါဘူးလားအဲ့ဒီကဲတော့ဒီတရားလေးကိုဒကာရမတို့ ခမည်းတော်နားလည်တဲ့ညာနဲ့ပြောမယ်ဆိုလို့ရှိရင်ဖြင့်ဒီတရားကိုခမည်းတော်ကလောဘလိုလည်းမယူနဲ့ဒေါသလိုလည်းမယူနဲ့သင်္ခါရတရားဖြစ်ပျက်ကလေးပဲသာလုံလိုက်ရှင်းမလားဒီတရားလေးလိုချင်တာလေးလာတယ်ဖြစ်ဖြစ်ရှိလိုက်မလိုချင်တာလေးလာတယ်ဖြစ်ဖြစ်ရှိလိုက်သဘောကျလိုချင်မှုမလိုချင်မှုကင်းတဲ့စိတ်လေးပေါ်လာတယ်ဖြစ်ဖြစ်ရှိလိုက်အဲ့တော့ဒီညမှာဖြစ်ပျက်နဲ့ရှုလိုက်တော့သူကဖြစ်ပျက်ဖြစ်တော့သူ့နောက်ကရှုတာမက်လာဖြစ်တော့ဒီဥပါဒံတို့ကံတို့ လာတယ်မလာဒီဘက်ကဇတိစရာမရဏမလာတော့ဩဒါဒီလိုရှုလိုက်တဲ့အတွက်ငါဘုရားခင်ကိုရမေကြီးကမင်းတို့ဟောပါတယ်ကွာတဲ့လောဘလည်းမရှိဘူးကွာလောဘလည်းမဟုတ်ဘူးတဲ့ဟုတ်သေးရဲ့ဟုတ်ပါဘူးသင်္ခါရတရားပရိစ္ဆေသမုပ္ပါဒတရားပဲဖြစ်ဒေါသလည်းမဟုတ်ဘူးကွာဘာလဲသဘောကျအဲ့တော့သင်္ခါရတရားပရိစ္ဆေသမုပ္ပါဒတရားလို့မင်းတို့ကအော်သူပြပြင်လို့ပေါ်လာတဲ့တရားသူပြပြင်လို့ပေါ်လာတဲ့တရား ဒီလိုသိပြီးဒီကလာနေလို့ရှိရင်ဒီသိတဲ့အချိန်ကျတော့ပြုပြင်လို့ပေါ်လာတဲ့တရားလို့လည်းသိပြန်တော့သိတဲ့အချိန်မှာပြုပြင်လို့ပေါ်လာတဲ့တရားတွေမရှိဘူးဆိုတော့လည်းပါသွားတယ်ပါမပါဘူးလားပါပါပြုပြင်လို့ပေါ်လာတဲ့တရားလို့သိရင်မရှိသေးရလားရှိပါဘူးမရှိတော့အဖြစ်လည်းသူသိအပြက်ကောသိပါဘူးဒါဖြင့်လောဘလားဖြစ်ပြက်လားဖြစ်ပြက်ဒေါသလားဖြစ်ပြက်ဖြစ်ပြက်မောဟလားဖြစ်ပြက်အဲဒါဖြင့်ဖြစ်ပြက်နောက်ကသိတာကမှန်ပါ ဒီလိုဖြစ်သွားလို့ရှင်ဒါမျက်လုံးဖွက်မှာกว่าမှန်ပါဘာကြအဲ့တော့ဒီညာဘာကဘာညာလို့ဆိုမတော့လို့မေးဖို့မလိုဘူးလားဟောဒီလောဘလည်းလောဘဖြစ်မထားဘူးဒေါသလည်းဒေါသဖြစ်မထားဘူးဖြစ်ပြပဲထားမောဟရောမောဟဖြစ်မထားပါဘူးဖြစ်ပြထားဖြစ်ပြပဲထားတော့ဟောဒီကဒရဏနဲ့ဖြစ်မသွားဘူးဖြစ်ပါဘူးလောဘနဲ့ဒေါသမောဟဘယ်နဲ့နေတော့ကြရမှာဒရဏနဲ့ဖြစ်ပြတူမသွားဘူးလားအဲ့ဒါဒီတဲ့ဟောဒီညာ ဒီညာကနေပြီးဖြစ်ပြက်တာတွေ့တယ်တဲ့တဲ့ဒါဝိပဿနာပက္ခညာလို့မှတ်လိုက်ပါတခါတော့သင်္ခါရုပ္ပခါထိုးတယ်။ဘာပါကြလဲ။သင်္ခါရုပ္ပခါကမဲ့ညာရှိတော့တာ။ဒီကနေစရှုလေရတယ်ကွာ။သဘောကျ။ဘလို့ဖုတ္တန်တော့ကြရမှာ။သဘောပါလား။တရားမဆုံးတော့ကြအောင်ဆိုဒီနေ့တော့နော်။